နေရဲ့အမှတ်တရားဖြစ်တဲ့ဉာဏ်နာပြီးတော့ဒီနေ့ဟောကြားနာကြားတဲ့တရားတော်ကိုချမ်းသာရေးရာဘုံမိထားမျိုးဖြင့်ယူတည်စွာနာကြားနိုင်ရပါမယ်။သာသနာတော်တက္ကရာ1554ခုနှစ်သူတို့ဟောမှာဘောဓတက္ကရာ1382ခုနှစ်ဘုရုဟိမန္တဆောင်းလာရာသည်တဘဝဲလာကြည့်ကျော်ရှိရည် ယနေ့ရှင်မေဝသာသနာရေးတာသို့ဓမ္မဘာဝနာကုသိုလ်လူလာရောက်ကြည့်ပူကြတဲ့ဓမ္မအမမကတရားလူလာကြတဲ့ယောဂီတော်ရှင်များဓမ္မဒါနတရားဟုပြီးလူမှာကတော့ဒီနေ့သာသနာလောကဟာနဲ့စပ်ပြီးတော့သာသနာလောကဟာနဲ့စပ်တဲ့တရားကိုကိုကြီး ဓမ္မဒါနတရားဥပိထုမှာဖြစ်ပါတယ်။သာသနာလောကဟာဆိုတာကသာသနာတော်ကိုချီးမြှောက်တာ။အဲဒီသာသနာတော်ကိုချီးမြှောက်တာတနည်းအားဖြင့်သာသနာတော်ကို ထောက်ပံ့တာသာသနာပြုတာ။ညာတော်အားဖြင့်သာသနာပြုကုသိုလ်ဆိုရင်ဘုရားတည်နေတာသာသနာပြုပုဂ္ဂိုလ် ဘယ်နေရာမှာကျောင်းကြီးဆောက်နေတယ်ဘယ်နေရာမှာဘုရားတွေပြုပြင်နေတယ်ဆိုရင်သာသနာပြုပုဂ္ဂိုလ်ဒီလိုပဲပြောကြတကယ်တော့သာသနာဆိုတာအဆုံးအမကိုခေါ်တာသာသနာဆိုတာဘာလဲအဆုံးအမသာသနာဆိုတာအဆုံးအမပဲအဲဒီမြတ်စွာဘုရားရဲ့အဆုံးအမတွေမိမိတန်တန်တည်သွားရင်သာသနာတည် သီလဆိုတဲ့အဆုံးအမကြီးတည်သွားရင်သီလသာနာတည်သွားတယ်။တမာရီဆိုတဲ့အဆုံးအမကြီးတည်သွားရင်တမာရီသာနာတည်သွားတယ်။ပညာဆိုတဲ့အဆုံးအမကြီးတည်သွားရင်ပညာသာနာတည်သွားတယ်။သီလသမာဓိပညာဆိုတဲ့သာနာ၃ရပ်။မြတ်စွာဘုရားရှင်းမှတ်ထားခဲ့တာကဒီသီလသာနာရဲ့သမာဓိသာနာရဲ့ပညာသာနာရဲ့သာနာ၃ရပ်ပဲ။ အဲတော့မိမိတို့ရဲ့သတ္တမှာသီလတရားတွေကြည်အောင်မိမိတို့ကဆောင်ရွက်ပေးလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်သီလသာသနာပြုပေးလိုက်တာသမာဓိပညာအကျင့်တရားတွေကျင့်ပွားအားထုတ်နိုင်အောင်တရားရေးတာကိုပို့ပေးလိုက်တယ်။အဲဒီပုဂ္ဂိုလ်သီလသာသနာပညာသာသနာတည်အောင်လုပ်ပေးတယ်။အဲဒီလိုသီလမာဓိပညာဆိုတဲ့သာသနာကြီးတည်သွားအောင်ဆောင်ရွက်ပေးတဲ့ပုဂ္ဂိုလ်ဟာ သာသနာပြုပုဂ္ဂိုလ်ခေါ်တယ်။ဘာပြုတဲ့ပုဂ္ဂိုလ်လဲ။ဒီနေ့ဘုန်းကြီးတို့ရိတ်တာမှာတရားအထုတ်ခြင်းတဲ့ပုဂ္ဂိုလ်တရားရိတ်တာကိုရောက်ပို့ပေးလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာပြုတာလဲ။သာသနာပြုတာ။အဲ့ဒီမှာဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတရားရိတ်တာရောက်လာလို့သီလတရားတွေကြီးသွားပြီ။တမာရီအကျင့်တွေကျင့်လို့တမာရီတရားတွေကြီးသွားပြီ။ ပညာအချင်းနဲ့ချင်းလို့သူ့ရဲ့တဏ္ဍာမှာယုံနာဖြစ်ဖြစ်ဆိုတဲ့ပညာတရားတွေကြည်သွားပြီဆိုရင်အဲဒီပုဂ္ဂိုလ်ဟိုပို့ပေးတဲ့ပုဂ္ဂိုလ်ရောက်အောင်ပေါ်လာတဲ့ပုဂ္ဂိုလ်ဟာသာသနာပြုလိုက်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာမြတ်စွာဘုရားရှင်ရဲ့သီလတရားတွေသမာဓိတရားတွေပညာတရားတွေတနည်းအားဖြင့်သီလသာသနာသမာဓိသာသနာပညာသာသနာတည်သွားပြီသာသနာပြုပုဂ္ဂိုလ်ပဲဒါကြောင့်ဘုန်းကြီးတို့ သောကနာဓမ္မရှင်မင်းဝသာသနာရေးတာတော်ရေးတာဘုန်းကြီးတို့ခေါ်တော့တော်ရေးတာလို့ခေါ်လိုက်တယ်ဘုန်းကြီးအတွက်တော့အဲဒီတော့ဘုသောကနာဓမ္မရှင်မင်းဝသာသနာရေးတာကို28ရက်နေ့မှာဘုန်းကြီးတို့ဒီသာသနာလောကဟာကုသိုလ်ကြီးပြုဖို့ပဲသာသနာလောကကုသိုလ်ကြီးပြုဖို့ပဲသာသနာလောကဆိုတာသာသနာတော်ကိုရှင်းရသာသနာတော်ကိုထောက်ပံ့သူမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးကြီးပွားအောင်တိုးတက်အောင် အမျိုးကောင်းသားတွေကိုသာသနာတော်တွင်သွတ်သွင်းပေးတယ်ဆိုတာဟာသာသနာတော်ကြီးကိုဆိုးရွားအောင်လုပ်တာကကြီးပွားအောင်လုပ်တာဒီသာသနာရဲ့မြတ်စွာဘုရားရှင်ရဲ့အဆုံးအမသာသနာတော်တွေကိုကျင့်ကြံပွားများအားထုတ်မယ်သာသနာ့နွယ်ဝင်သိက္ခာရှင်လေးဖြစ်အောင်သာသနာတော်ကြီးကိုမြင့်တင်ပေးတဲ့ရှင်းရောက်ဝယ်ကြီးပြုလုပ်ပေးတယ်ဆိုတာဟာလည်းသာသနာတော်ကြီးဆုပ်ယုပ်အောင်လားကြီးပွားအောင်လားကြီးပွားအောင်လုပ်ကြတာ အခုခွန်ကြီးတို့28ရက်နေ့မှာအလေရန်မူလရန်နဲ့အလေရန်ကျောင်းသားကျောင်းသူအလုံး54ဦးရှင်းပြပြနေဒီလားဆိုဟုတ်ပြီအဲ့လိုသင် ရှင်းပြပြဒီလားရှင်ဝတ်ပေးလိုက်လို့အဲ့ဒီသာမဏေငယ်လေးတွေရဲ့မျိုးကောင်းသားငယ်လေးတွေရဲ့မျိုးကောင်းသမီးငယ်လေးတွေရဲ့တန်တမ်းမှာ ရှင်ရဲ့သီလလေးသိက္ခာရှင်ရဲ့သီလလေးတွေတည်သွားပြီဆိုရင်ခွန်ကြီးတို့ယောဂီများကဘာသာသနာပြုပြလိုက်တာလေသီလသာသနာပြုပြလိုက်တာခင်ဗျားတို့ဘုရားတည်တဲ့ပုဂ္ဂိုလ်တွေကမှသာသနာပြုသာသနာပြုလို့ထင်မနေနဲ့ကိုကိုကိုလည်းပဲကြံစည်သားကြည့်မိမိကသာသနာပြုပုဂ္ဂိုလ်ဒီနေ့ရှင်တပါးပြုပေးလိုက်ဒီနေ့သိက္ခာရှင်တပါးအတွက်ပြုပေးလိုက်မိမိဟာ သာသနာပြုပုဂ္ဂိုလ်မဖြစ်ဘူးလားသာသနာလောကဟာကုသိုလ်ကြီးမရဘူးလားဓမ္မဒါယာကဆိုတဲ့အမွေခံကုသိုလ်ကြီးမရဘူးလားရရှိပါမယ်အဲဒီလိုသာသနာပြုနိုင်တဲ့ပုဂ္ဂိုလ်ဆိုတာနေပဲဒီလိုယောဂီများတကယ်တော့ဘုံကံနေပါတဲ့ပုဂ္ဂိုလ်ဟာမပြုနိုင်ဘူးရှေ့တိတ်ကဘုံကံဆိုတာပုံညာကောင်းဖို့နေတဲ့ပုဂ္ဂိုလ်မပြုနိုင်ဘူး ကုသိုလ်ကောင်းမှုပြည့်စုံတဲ့ပုဂ္ဂိုလ်သာပြုနိုင်တယ်။ဒါကြောင့်ဘုရားဘုရားရှင်ကိုယ်တော်မြတ်ကြီးကသာသနာပုံညာဝန္တတာပုံညာဝန္တာဝအလပရိအပ္ပပုံညာကရဟတိပဂဏိတုမဝိတယံဘုံညာဝန္တတာဣတိယသတိ၆တွေဘုံကျက်တည်းနှင့်မသွေကုန်လုံးပြည့်စုံပညာရှင်တော်မြတ်ဘုရား၏ သာသနာရောင်းဝမ်းလေးကိုတထွန်းစီလျံသုံးတန်သမ္မာသာသနာတော်မြတ်ကြီးကိုဘုံညာဝန္တဝါရှိရှိခါစီပါရမီပြည့်ရှိုးတကူကြည်လာပုဂ္ဂိုလ်တို့ပုဂ္ဂိုလ်မြတ်တို့ဒီသာလျင်သကဏီတုံပစ္စယဓမ္မနဝလုံးလောက်ရှိရောက်ထောက်ပံ့ခြင်းကလဘရီလဘတိမုတ်ချပိုင်ငံရရှိနိုင်ကြပြီကုန်၏အမြဲတမ်း ဣတရိယအစတိ၆ခုဘုံကျက်ပြင်းနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်ကြီးရှိရှိခါတော့ကုသိုလ်ပုံညာပြည့်စုံခဲ့တဲ့ပုဂ္ဂိုလ်ဘုံတုကံလူရှိခဲ့တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကြီးမှပြည့်စရာဓမ္မပက္ကနိတော်ပစ္စည်းနဲ့ထောက်ပံ့တယ်တရားနဲ့ထောက်ပံ့တယ် အဲဒီလိုပြည့်ပြည့်ဓမ္မနှဝလုံးလောက်ရှင်းရောက်ထောက်ပံ့ခြင်းလဘရီလဘန်းတိကောင်းစွာပိုင်နိုင်ရရှိနိုင်တယ်ရှိကကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကုသိုလ်ပုံများရှိတဲ့ပုဂ္ဂိုလ်တွေသာသနာပြုနိုင်တာသာသနာတော်ကြီးရှင်းရောက်နိုင်တာသာသနာတော်ကြီးကိုထောက်ပံ့နိုင်တာကုသိုလ်ပုံများနေတဲ့ပုဂ္ဂိုလ်တွေဆိုရင်ဒီသာသနာတော်ကြီးကိုရှင်းရောက်ခြင်းနဲ့သိရှိပေမဲ့ မချင်းရောက်ထောက်ပံ့ခြင်းနဲ့စိတ်ရှိပေမဲ့ထောက်ပံ့နိုင်မှာမလားမထောက်ပံ့နိုင်ဘူးအဘဘုံညာကရဏေတိပေကနိဒုံမဝိတယအဘဘုံညာပါရမီဓကံဘုံကံနေပပုဂ္ဂိုလ်များတို့သည်ကရဏတိတရားချက်ချင်းများကရဏတိတရားချက်ချင်းများပေကနိဒုံပစ္စယဓမ္မနဝလုံးလောက်ချင်းရောက်ထောက်ပံ့ခြင်းကမဝိတယအရာသာနာမဟုတ်ကြသည်သောကြောင့် နတပတိနလမတိကောင်းစွာပိုင်မရနိုင်ရသည်ကိုဘုံကံနေပါတဲ့ပုဂ္ဂိုလ်ရှိကကုသိုလ်ပုံများနေတဲ့ပုဂ္ဂိုလ်ရှိကကောင်းမှုကုသိုလ်နေတဲ့ပုဂ္ဂိုလ်ဆိုတော့ဒီဘဝမှာလည်းပဲဥစ္စာဒနာနဲ့ပြည့်စုံမလားမပြည့်စုံဘူးလားမပြည့်စုံတဲ့အခါကလည်းကြတော့အဲ့ဒီလိုဖြစ်စရာကြမှာပစ္စည်းဝတ္ထုနဲ့ထောက်ပံ့လေဆိုရင်လည်းထောက်ပံ့နိုင်ဖို့ရလွယ်ပါမလားမလွယ်ဘူး ဒါကြောင့်မို့သာသနာပြုတဲ့သာသနာတော်ချင်းရောက်တဲ့သာသနာထောက်ပံ့တယ်ရှင်းတဲ့ကကောင်းမှုကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကြီးကောင်းမှုရှင်နေတာပြည့်စုံပြည့်စုံနိုင်တယ်သာသနာပြုနိုင်တယ်ဒီကောင်းမှုကုသိုလ်နည်းနေတဲ့ပုဂ္ဂိုလ်ကြီးကဒီဘဝမှာဆင်းရဲဆင်းရဲတဲ့သာသနာကြတော့ဒီသာသနာပြုလုပ်ငန်းတွေသာသနာတော်ကြီးကိုချင်းရောက်ခြင်းနဲ့ထောက်ပံ့ခြင်းနဲ့ဘယ်လိုမှထောက်ပံ့လို့မရဘူးဘုန်းကြီးတို့သာသနာတော်ကြီးကြီးပွားဖို့ဆိုတာ မြတ်စွာဘုရားသာသနာမှာယဟန်တန်ဃာတွေပို့ပို့ပြီးတော့အားကောင်းလာဖို့တွင်မိမိတို့ကသာသနာတော်တွင်ကိုမျိုးကောင်းသားတွေများများကြီးရောက်သွတ်သွင်းပေးဖို့မလိုအပ်ဘူးလားအမျိုးကောင်းသမီးတွေသာသနာတော်တွင်ကိုသွတ်သွင်းပေးဖို့မလိုအပ်ဘူးလားညာလိုအပ်တယ်အဲဒီလိုသာသနာတော်မြတ်ကြီးအတွင်းကိုမိမိတို့သွတ်သွင်းပေးဘုန်းကြီးကအဲဒီဘုဂဝသောမနာဓမ္မရှင်မျိုးသာသနာရေးတာရဲ့ပံ့ပိုးခြင်း ရှိတဲ့ရွာကြီးဆင်းရဲကြယဟန်ပြုခြင်းလို့လည်းယဟန်မပြုနိုင်ကြရှင်တို့ပြုခြင်းလို့လည်းရှင်မပြုပေးနိုင်ကြဘုန်းကြီးတို့အများကြီးသားတွေမှာဘုန်းကြီးသိကြတာဘုန်းကြီးတို့ဇာတိရရွာတွေဆိုရင်အခုဒီယခုနှစ်ပဲကြွာမှာရှင်ပြုလူပေါင်းဘယ်လောက်ရှိကလေးလို့မြင်ဒီနှစ်၃ခုရှိတယ်၄ခုရှိတယ်တလူတလူဟာသိန်းပေါင်း50 60ကုန်ခံပြီးတော့ရှင်ပြုရတာ အချို့ပုဂ္ဂိုလ်တွေဆိုရာဂလန်းချီပြီးတော့ကုန်ကြသိမ်းမောင်းရာချီပြီးတော့ကုန်ကြခံပြီးတယ်ခွန်ကြီးတို့ရရပါတယ်ခွန်ကြီးကျော်မှာဆိုရင်ခုချိန်ဒီဝဲတွေဆိုတာခုချိန်မှာရှင်းနေတဲ့အချိန်နဲ့ဒီချိန်အကြောင်းပြီးတဲ့အချိန်ရှင်ပြုပြီဆိုရင်ခွန်ကြီးတို့ဒီမှာဒီဝေါ်ရင်ထမ်းစီနေနဲ့ထမ်းပြီးတော့ရှင်းလောင်းနဲ့အကုန်ကြရိုင်းစားဒီလိုမှမဟုတ်ဘူးဆိုရင်မြင်းရည်နဲ့လှည့်ရလဲရည်နဲ့လှည့်ရအကုန်လုံး အဲ့လိုတစ်ခါနဲ့မောင်ရှင်လောင်းဆိုရင်လည်းမောင်ရှင်လောင်းကိုတစ်ခါနဲ့မင်းဝတ်တန်းစာမင်းကြီးမင်းသားတွေရဲ့ဝတ်တန်းစာနဲ့ဒီသရုပ်သမီးငယ်လေးတွေဆိုရင်လည်းတစ်ခါမာလိကာဆိုတဲ့တန်းစာနဲ့နောက်ဝတ်တန်းစာဝတ်ပြီးတော့အကုန်လုံးကိုပြင်ဆင်ပြီးတော့ရှိကမောင်ရှင်လောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာမြင်ပြီးတယ်မြင်ရင်လည်းသိရတယ်နောက်ကမာလိကာတန်းစာရင်ဆင်ရင်ပြီးတော့နွားရင်လည်းသိရတယ်အဲ့ဒါလိုကမြောက်ကချောင်းနွားနဲ့မောင်းပြီးတဲ့တာမဟုတ်ဘူးနော် အဲ့ဒီနွားကောင်ရဲ့တန်ဖိုးဟာသိမ်းပေါင်းများပါတယ်အမတန်ချောမောလှပတဲ့နွားကြီးတွေလည်းမှာအဲ့ဒီနွားကြီးတွေကမှတခါကာယုတန်စာတွေဆင်ရတယ်မြင်းရည်လည်းဆိုတာလည်းမြင်းကိုကာယုတန်စာတွေဆင်ထားရတာဒီတိုင်းမြင်းပေါ်တက်ကြည့်ရကာယုတန်စာတွေဆင်ပြီးတော့မှတခါလည်းမြင်းကိုမှမောရှင်လောင်းကိုတင်ပြီးတော့လက်ဒီမာလိကတန်စာတွေဝတ်ထားတဲ့ရုသမီးကိုလည်းပဲအဲ့ဒီမှာမိန်းကလေးငယ်လေးတွေကိုလည်းပဲအဲ့ဒီမှာတဲရည်ဆိုတာကနှစ်ယောက်သုံးယောက်ပဲပြီးနိုင်တယ်တဲရည် အဲ့ဒီလဲရင်မှာကာယုတ္တစာတွေဆင်းရင်ပြီးတော့မှအဲ့ဒီပုံမှာတင်ပြီးမြက်တယ်နေတိုင်းကြတဲ့အခါကျတော့ဟာဝေါ်ရင်နဲ့သိတယ်ဝေါ်ရင်ဆိုတာဘုန်းကြီးတို့ဒီမှာထမ်းစီရွှေထမ်းစီမှတ်စီရွှေချပြုလုပ်ကြတဲ့ထမ်းစီနဲ့သိတယ်အဲဒီလိုကိုကြီးကြီးကျယ်ကျယ်ခန္ဓာနာနာကြီးတွေဘုန်းကြီးတို့ဘုရားဒေသတွေမှာမြဲတယ်အဲဒီရှင်လောင်းမဲ့ဝေကြီးကြီးကျင်းပါကျွေးမွေးတဲ့ကံနဲ့ကံမှာလည်းပဲလာလာလာပြိတ္တတွေကိုခါတယ်ဓမ္မရေချောင်းစီ ရုပ်လည်းအများမရွေးအားလုံးကျွေးမွေးလက်ခံပြီးယူတန်းရတာဆိုတော့ကြပွဲတပွဲယူလိုက်ပြီဆိုရင်အနည်းဆုံးဒီပုဂ္ဂိုလ်ဟာအကုန်ကြမခံနိုင်တဲ့ပုဂ္ဂိုလ်ဆိုရင်တော့သင်္ကေတ60ကုန်ပါတယ်အကုန်ကြခံနိုင်တဲ့ပုဂ္ဂိုလ်ဆိုရင်ရာချီပြီးတော့ကုန်ကြခံပြီးဒါပွဲလမ်းပြန်မပါသေးဘူးနော်ဒီလူတန်းကျွေးမွေးစည်းတွေနဲ့လည်းဒီကားနဲ့တပြင်းတခြားအက်ကံကြီးအခုဘုန်းကြီးတို့ဒီအောက်ပိုင်းဒေသတွေမှာဘုန်းကြီး သူဘုန်းကြီးရဲ့သူတရားရိပ်တာဖွင့်ထားတဲ့ပတ်ဝန်းကျင်လေးတွေမှာဆိုရင်ဒါဘုန်းကြီး10နှစ်ကျော်ပါပြီလေဒါပေမဲ့အဲ့ဒီရှင်လောင်းတဲ့ဘွယ်တခန်းတွေ့တယ်အခန်းတွေ့တယ်ကျင်းတဲ့တိမတွေ့ဘူးလေပွင့်ဝက်လာတာပဲရှိတယ်ကမ္မချောင်းနဲ့ပွင့်ဟဲ့မနေ့ကကိုပြေးဒီဒီပြေးနေကောင်ကခါရအခုဒီနေ့ကျတော့ကရုံးလေးနဲ့သင်္ကန်းလေးနဲ့ဝက်လာတာတွေ့လိုက်တာဒါကြောင့်မို့ဩဒီနေ့ရဒီကနာမိဘတွေကလည်းမတတ်နိုင်ဘူးအဲ့တော့ကလေးတွေ နှလုံးသားထဲမှာဘုရားတစိတ်ကြီးခန့်နေတယ်အောင်သာသနာတစိတ်ကြီးခန့်နေတယ်အောင်ငါကြိုးစားပြီးမှဖြစ်နေမိမိဒီနေရာဒီဌာနတွေဒီနယ်မြေတွေရောက်တဲ့တန်းထဲမှာဒီနယ်မြေမှာရှိနေတဲ့ကလေးတငယ်လေးဘုဒ္ဓယဉ်ကျေးမှုဘုဒ္ဓရဲ့အဆုံးအမသူတို့နှလုံးသားထဲမှာမရောက်ရင်ငါမှတောင်းဝန်မရှိဘူးအဲလိုဖြင့်ဒီကလေးတွေဒီတိုင်းခွန်ကြီးကဘုရားယဉ်ကျေးမှုသင်တန်းခေါ်ခေါ်ကြတယ်လို့ခေါ်ဘယ်သူမှမလား ဆိုင်ဘုတ်ကြီးတွေကြားချက်တော့တက်တာဘူးမှမလားဘယ်သူမှမလားအိမ်ကမိဘတွေကလည်းပဲအိမ်ခိုင်းရအောင်ပါကြောက်ပါနေလို့မဖြစ်ဘူးအိမ်ခိုင်းရအောင်ရဲတော့မလုပ်ဘူးအဲတော့မလုပ်ရလေဆိုတော့ဘုန်းကြီးကကဲရှင်ပြုမယ်ဒီလားရှင်ကိုပြင်မယ်ရှင်ပြုမယ်ဒီလားရှင်ကိုပြင်မယ်ဆိုတော့ရှင်ရဲ့သင်္ကန်းပြိဿာဘုန်းကြီးကုန်တော်ယူပါဒီလားရှင်ရဲ့ပြိဿာအကုန်လုံးတောင်းယူပါအဲတော့ ရှင်ပြုပြီးဒီလက်တင်ဝုတ်ပြီးလို့ပြီးပြီလားဆိုတော့ကဲအားလုံးကြောင်းပါညကြတော့ဖြစ်ရတော့ဘယ်မလဲအိယာတယောက်မှပါကောင်းမပါဘူးဘယ်မလဲဆောင်မပါဘူးကဲသင်မပေးနိုင်ဘူးအဲဒါဘုန်းကြီးကဘာလုပ်ရလဲဆိုတော့ကဲလို့ဆိုရင်ဒီကလေးတွေရှင်ပြိတ္တာရမဟုတ်တော့ဘူးသူတို့ပြိတ္တာရဲ့အစုံကကောင်းအောင်ရင်စောင်းရင်ပါရမယ်ဒီဘုန်းကြီးကကောင်းအောင်စောင်း နောက်ကြတော့ဒီမှာသာသနာဟိုကလေးနဲ့နေတဲ့အချိန်မှာတတ္တရတွေဖြစ်အောင်ဉာဏ်တုပ်ဘဝသဗျာသွားလိုက်ဒီသွားလိုက်တန်ရေချိုးပွဲအားလုံးဒီဘက်ကအပြည့်စုံဘုရားဆောင်ရွက်ပြီစားစရာဆိုရင်မနဲ့အာယုံစွမ်းနေ့ဆိုရင်နေ့စွမ်းညနေဆိုရင်အပြည့်အားလုံးအပြည့်စုံဒါဘုန်းကြီးတို့ဒုနိကြကြဘုန်းကြီးဒီကုသရှင်တွေကိုကြီးညာပေးပါဒီထဲကနေပြီးတော့မိမိတို့လည်းပဲဒီသာသနာ့ကုသိုလ်တွေပါဝင်ခြင်းလဲဆိုရင်မိသွားနိုင်တဲ့နဲ့ပါဝင်လို့ရပါတယ် တပါးကတော့မလုပ်နိုင်ပါဘူးဆိုရင်လည်းကိုတတ်နိုင်တော့လို့ရပါတယ်ကြည့်ကြအဲတော့ကိုသာသနာ့ကုသိုလ်ကြီးသာသနာ့လောကသာသနာတော်ကြီးကိုမှချီးမြှောက်တဲ့နေရာမှာဆရာတော်ဘုရားရှိခိုးဆောင်နေတဲ့နေရာမှာငါတို့ကသဲတဲ့ပွင့်ဟုတ်တဲ့ချက်အနေအားဖြင့်ရူပါမယ်ဆိုတဲ့စိတ်ကိုရှိရင်အဲ့တော့ဘုရားနဲ့သာသနာ့ကုသိုလ်တွေကိုပြုလို့ရပါအများကြီးဒီမှာမဟုတ်ပါဘူးတယောက်တည်းအားနဲ့မနိုင်တဲ့အခါကျတော့စူပေါင်းအားနဲ့ပေါ့ဟုတ်တယ်မလားစူပေါင်းအားနဲ့လုပ်လိုက်လို့ရှိရင်အောင်မြင်သွားတာ အခုဘုန်းကြီးကစပြီးတော့ခု54ပါးကစနောက်ဘုန်းကြီးတို့ဒီမှာကာရမယံကစိတ်ပါဝင်စားလို့တပည့်တော်တို့ဒီသာသနာပြုကုသိုလ်ကြီးသာသနာတော်ကြီးကိုကြီးပွားအောင်ပြုတဲ့အောင်ရှင်းရောက်တဲ့နေရာမှာဆရာတော်နဲ့သူတည်းတွဲပြီးတော့တပည့်တော်ကိုပါမယ်တရားဆိုရင်နာမည်နှစ်ကြတော့ဒီတွေတစ်ခါတိုးလိုက်အောင်တစ်ခါတိုးလိုက်ရင်တော့ဖြစ်သွားတယ်တရားရှိပါဖြစ်သွားတယ်အဲ့လိုသာအဲ့လိုတိုးတိုးပြီးတော့ကြိုးစားလိုက်တဲ့အခါအဲ့ဒီကရွာသူရွာသားနေသူနေသားလေးတွေ နှလုံးသားဘုရားတစိခက်နေပြီလားမဖြစ်ပြီလားသူတို့ရဲ့နှလုံးသားထဲမှာဘုရားတည်ပြီးမဖြစ်ဘူးလားသူတို့ရဲ့နှလုံးသားထဲမှာမြတ်စွာဘုရားရဲ့အဆုံးအမတရားတွေမရောက်ဘူးလားရောက်သွားနိုင်တယ်အဲ့ဒီရွေကျက်နဲ့ဘုန်းကြီးကမနစ်ကစပြီးတော့လုပ်ပြလိုက်တယ်ဒါပေမဲ့ဘုန်းကြီးစိတ်တိုင်းမကြဒီနေ့ကပြန်ပြီးတော့စူးစမ်းကြည့်တယ်အဲ့ဒီကလေးတွေကဘုရားသာနှုတ်တဲ့ရပါဘူး နောက်ပြီးတော့38ပြာမင်္ဂလာစပြားကြီးနှုတ်တရားတော်ကြီးအားလုံးတို့ရဲ့နှလုံးသားထဲမှာဘုရားသာရအလုံးရသွားတယ်ဘုရားရှင်ရဲ့ဂုဏ်တော်တွေရသွားပြီဆိုရင်မိမိရဲ့ဒီနှစ်သာသနာ့ပြုကုသိုလ်တော်ကြီးပြုရအောင်မြင်ပြီလို့ဘုန်းကြီးဒီလိုပဲဆုံးဖြတ်ပါအဲဒီကလေးရဲ့ဆန္ဒမှာဘုရားသာရရမသွားဘူးသူတို့နှလုံးသားထဲမှာရောက်သွားဆိုရင်တော့ဘုန်းကြီးဆောင်ရွက်ချက်မအောင်မြင်ဘူးဒါကြောင့်10ရက်ဆိုတာမနေ့က10ရက်လို့ပြောတယ် ဒါနဲ့မအောင်မြင်ဘူးသိတယ်အားမရဒါကြောင့်ဒီနေ့ရက်နှစ်ပတ်14ရက်ဆိုတော့ဒီကလေးဘုရားစာရေးမရနိုင်ဘူးလားကြပိရကြပိရတော်တဲ့အတွက်ကြောင့်ဘုရားစာရေးကိုသူရနိုင်ပါအဲ့လိုရပါအောင်ဒီနေ့14ရက်အဲ့လို14ရက်4ရက်တိုးပြီးတော့ဆောင်ရွက်လိုက်ပြီဆိုတဲ့ကော4ရက်ဝန်တို့ဝန်ဘိုးကြီးမလာဘူးလားကျွေးမွေးစရိတ်ကြီး၄ရက်နေ့နေ့ကျွေးမွေးစရိတ်ကြီးလာပြီဒီနေ့တနေ့အာရုံသွားနေ့သွား ထိရနေရကလေးဆိုတော့ဘုန်းကြီးတို့ဉာဏ်ကုန်မျိုးကကလေးကျွေးလို့ကျွေးလို့မရဘူးဉာဏ်ကုန်မျိုးကကလေးကကိုရင်ဝက်ပြီဆိုရင်အဲ့ဒီမှာဆုံးလိုက်တဲ့သွန်းတရားနှစ်သွန်းထည့်ရတော့ကလေးကလက်ပြတယ်မကုန်ဘူးခေါ်တော့သဘိတ်တော့လောက်ဖြစ်နေရတာဒါသဘိတ်တော့လောက်ဖြစ်နေမှာကလေးကအချင်းပြေတာသောတာပန်ကထသွားပြီဆိုရင်တခါတည်းဘိုက်ကိုဖယ်ရီယိုကန်ကျသွားအောင်တခါတည်းပွေးသွားအောင်ဘိုက်ကိုတင်းစားသွားအောင်စားတယ် အဲ့လိုစားမှပြုကျင်တတ်တာဆိုတော့ဘုန်းကြီးတို့ကပြည့်စုံအောင်ပြုရတယ်အဲ့လိုပြည့်စုံအောင်လုပ်ပြရတာဆိုတော့ဒီလိုသာသနာပြုသာသနာတော်ကိုသာသနာတော်ကြီးရှင်းရောက်တဲ့သာသနာတော်ကြီးကြီးပွားအောင်လုပ်တဲ့အောင်ဆောင်ရွက်တဲ့နေရာမှာပြည့်စရာလောကဟာစီဝတ္ထုမပါဘူးနဲ့လုပ်လို့ရပါမလားဓမ္မကြီးရဲ့တက်တဲ့ဘုန်းကြီးကမှဆယ်ဆယ်နှစ်ကျော်သွားပြီအဲ့ဒီကိစ္စမှာအဲ့ဒီမှာဆယ်နှစ်ကျော်သွားပြီအဲ့ဒီဘုန်းကြီး ကပ်ပြီးတော့တည်ထားတဲ့ရွာကအဲ့ဒီတရားအထုတ်တဲ့ပုဂ္ဂိုလ်၁၀ယောက်ရှိပြီလားသွားမေးပြီးမရှိသေးဘူး၁၀နှစ်ရှိတော့ပြီ၁၀ယောက်တော့မရှိသေးဘူးအဲ့တော့ဓမ္မသက်သက်နဲ့ခေါ်နေတာဘုန်းကြီးအစာလည်းပြေးတယ်ဆရာလည်းပြေးတယ်ဒါကြောင့်မရောက်ပါဘူးအဲ့တော့မရောက်လာသေးတဲ့အခါကျဘုန်းကြီးဟာအသက်ကြီးတဲ့ပုဂ္ဂိုလ်တွေကိုမလို့မျှော်လင့်လောက်ရတာဖြစ်တော့ဘူးအဲ့တော့ငယ်တဲ့ကလေးငယ်ရွယ်တဲ့နုနယ်ဘုန်းကြီးတို့ ကျေးဇူးတော်ရှင်တောင်မြုပ်မဟာကာလရုံဆရာတော်ဘုရားကြီးရေးသားတော်မူခဲ့တဲ့ကိုမလုတ်ခင်ကိုပုတ်ခင်ဝယ်ဆိုတာလို့နိကိုမပုတ်ခင်ကိုလုတ်ခင်ဝယ်ကိုတွင်နှိတ်ကတစ်စိတ်ကတူဆိုတာအဲဒီမှာရှင်လေးရပြော့နေတဲ့အချိန်နုနယ်နေတဲ့အချိန်လေးမှာတစ်စိတ်လေးပန်းလေးတွေပေါ်မယ်သလုံးလေးတွေပေါ်မယ်အကုန်လုံးပေါ်ရတယ်အဲဒီမှာအိုးပုတ်ပြီးတော့အဲဒီကိုးရင်ကွဲသွားတော်လဲပဲအဲဒီတစ်စိတ်ကြီးပြဿနာမပြတ်ဘူးလားလုံးဝမပြတ်ဘူး အခုငယ်ငယ်ရွယ်ရွယ်ကလေးတွေရဲ့တန်တာမှာဘုန်းကြီးဘုရားသစိတ်ခတ်နေရတယ်။တရားကြီးတွေဘုန်းကြီးခတ်နေပေးရတယ်။အဲဒီဘုရားသစိတ်တရားသစိတ်ကြီးခတ်နေပေးလိုက်ရင်ဒီကလေးတွေအသက်ရွယ်ကြီးရင်သွားပြီဆိုရင်အဲဒီဘုရားတရားသစိတ်ကြီးကြောက်လိုက်လားမကြောက်နိုင်ဘူး။မကြောက်နိုင်တော့တရားမို့ငယ်ရွယ်သေးဘုန်းကြီးတို့ဒီလူငယ်လေးတွေကလေးငယ်လေးတွေကိုမလို့သာသနာပြုကြသူ ဒါသာသနာလောကဟာသူတို့ရဲ့တဏ္ဍာမှာသူရှင်ပြုပေးလိုက်ရင်ဒီကလေးငယ်လေးတွေရဲ့တဏ္ဍာမှာသီလသာသနာမတည်ဘူးလားဒီကလေးငယ်လေးတွေဟာဒီတိုင်းမဟုတ်ဘူးနေ့စဉ်မနေ့တစ်ကြိမ်ညတစ်ကြိမ်တရားအားထုတ်ဖို့မယ်အဲမှာတရားအားထုတ်လို့သူတို့ရဲ့စိတ်ကလေးတစ်ခဏလေးအဲ့ဒီတစ်ခဏလေးကြည်သွားမယ်ဆိုရင်လည်းသူတို့တဏ္ဍာမှာတမာရိသာသနာမတည်ဒီကလေးတွေကချင်းတဲ့ကလေးတွေမပေါင်းမဟုတ်ပါလားအဲ့ဒီကညံချင်းတဲ့ကလေးတွေပါလာရင် အဲ့ဒီတခဏလေးတခဏလေးရှိမှတ်လိုက်တဲ့အချိန်လေးမှာကိုပဲဒီယုံတရားနဲ့တရားလေးတွေရဲ့ဖြစ်ပြီးဖြစ်သွားတာလေးတွေမမြဲတဲ့တရားပဲလို့တို့ဉာဏ်ထဲမှာသိလိုက်လို့ရှိရင်ပညာသာသနာမသိဘူးလား။ဒီတော့ဘုန်းကြီးတို့ယောဂီများရဲ့အလှဟာဘာအလှခေါ်မလဲ။သာသနာပြုအလှသာသနာပြုကုသိုလ်ပဲ။ဒါကြောင့်အဲ့ဒီသာသနာပြုကုသိုလ်ဟာအပ္ပပုံညာကရဏတိသက္ကလိတုမဝိတ္တယ။ ဘုံကံလေးပါးတဲ့ပုဂ္ဂိုလ်ကြီးပြုနိုင်တယ်သာသနာ့ပြုလုပ်ငန်းမဟုတ်ဘူးတဲ့ရှင်းကဘုံကံကြီးမားတဲ့ပုဂ္ဂိုလ်ကြီးကသာသနာတော်ကြီးပြုနိုင်တယ်အဲလိုသာသနာပြုပုဂ္ဂိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘဝန်ဆံတော်မူပြီးတဲ့နောက်ပိုင်းသာသနာတော်ကြီးကိုသုံးမတော်အောင်ချင်းချင်းထောက်ပံ့ခဲ့တဲ့သာသနာ့ပြုမင်းကြီးပေါ်ထွန်းတဲ့တိရိဓမ္မသောကဘယ်သူပါလိမ့်မလဲ အဲဒီမှာတိရမဘောကမင်းကြီးဟာသာသနာတော်ကြီးကိုရှင်းရထောက်ပံ့လိုက်တာအဲဒီမှာသာသနာတော်ကြီးကိုရှင်းရောက်ထောက်ပံ့ဖို့ဆိုတာကသူစောစောပိုင်းကအဲဒီတိရမဘောကမင်းကြီးရဲ့အယူဝါဒချိန်အယူဝါဒဘာယူဝါဒလဲချိန်ပါတာဘုန်းကြီးတို့အခုချိန်ကြည့်အောင်ချိန်ပါတာဝင်နေအိန္ဒိယမှာရှိတယ်ချိန်ပါတာဝင်နေဒီနေ့ကြည့်အောင်ရှိတယ်ကိုသိခြင်းလေ့လာခြင်းအိန္ဒိယမှာပေါ့ သွားပြီးတော့ရှားကြည့်အခုချိန်ကြီးအောင်ဂျင်းဘာသာဝင်နေတချို့ကအဝဝတ်တယ်တချို့အဝမဝတ်ဒီတိုင်းနဲ့ပြင်သုံးနေကြတယ်အဲ့ဒီပုဂ္ဂိုလ်တွေကိုလည်းပဲအညိုလေးစားနေတဲ့ပုဂ္ဂိုလ်တွေဒီနေ့တောင်ရှိတယ်အဲ့ဒီမှာဂျင်းဘာသာဝင်ဂျင်းအယူဝါဒမိဘတွေအကုန်လုံးကဂျင်းဘာသာဝင်ဖြစ်တဲ့အတွက်ဒီတိမလောကမင်းဟာလည်းဂျင်းဘာသာဝင်အဲ့ဒါနဲ့ဂျင်းဆရာကြီးတွေအကုန်လုံးဂျင်းယဟန်တို့နေ့စဉ်နန်းတော်မှာဆင့်ပြီးတော့ ဟိမဘာသာကြီးဖုံးကားနေတဲ့အချိန်တော့ယဟန်တော်ကြီး6000ညရှိတယ်လို့ဆိုပါတယ်ဟိမဘာသာဝင်ဟန်အဲဒီမှာနန်းတော်မှာနေတယ်ဆုံးဟုတ်တယ်တဏှေရောထံကလည်းကြတော့ဘုရားတို့ဒီဒီမှာတော့ကမင်းကြီးရတယ်အဲဒီမှာမင်းကြီးကိုယ်ွယ်စိတ်ကနေတဲ့ဈေးဆရာကြီးများဆွမ်းသုံးတော်နေတာဆွမ်းသုံးပေးနေတဲ့နေရာလေးငါတော့ကြီးညိုအောင်မလေးဆိုပြီးတော့တွားလိုက်အဲဒီမှာစားဆောင်နေကြတယ်မြင်တော့ အဲစိတ်ကိုကုံသွားစားတောင်းနေလိုက်ကြတာဆူးညံ့နေတာစားတောင်းနေလိုက်ကြတာဆူးညံ့နေတာဘုန်းကြီးတို့ယောဂီများပကံတံသုံးတံနဲ့ဆူးညံ့ရင်ဘုန်းကြီးအဲ့ဒါတော့တော့တရိယာဇွန်းနာပကံတံနဲ့ဆူးညံ့ရင်အာယောဂီကချိန်ဆရာကြီးညွှန်ကြားထားတဲ့နိလန်းကလိုက်နေကြလားအဲ့ဒီမှာပကံလေးကိုကွမ်းကွမ်းကွမ်းဇွန်းနဲ့ခါရခောက်လို့ခောက်ပတ်လို့ပတ် တခါပကံချင်းရှိလို့ရှိတိုက်လို့တိုက်ဒါအဲ့ဒီလိုရှုမှတ်နေတာအဲ့ဒီလိုဘုံပေးနေတာဆိုတော့တတိကတနာမကတာတတိမကတာကိုဖြစ်ရှားနေတာတော့တတိမပါပဲဖြစ်တတိလက်လို့ဖြစ်နေတာကိုတွေ့ပုံမှန်တတိလက်လို့နဲ့တခါလဲစားတော့ပြီးတော့အယိုးတွေပဲတော့ဖြစ်ပြန်ကျဲလို့ဓမင်းလုံးတွေဓမင်းတွေအကုန်ဖြစ်ပြန်ကျဲနေတာအဲ့ဒီမှာစားတော့ပြီးတော့ဟာခါလဲဆက်သွားကြမှကြီးညိုဝယ်မဖြစ်တော့ အဲဒီမှာဒီမှာလောကမြင်ကြီးစိတ်ထဲမှာမချမ်းမသာဖြစ်ပြီးတော့ပြန်လာပြန်လာပြီးတော့ဒေတာတင်ဖွင့်ပြီးတော့နန်းရည်တွေကိုလှမ်းပြီးတော့အဝေးကလှမ်းကြည့်နန်းရည်တွေလှမ်းကြည့်တဲ့အခါကျတော့မှနိရောဓဆိုတဲ့သာမဏေငယ်လေးခြေတော့ပါခုနှစ်နှစ်သားအရွယ်နဲ့ရှိတဲ့သာမဏေငယ်လေးဟာသင်္ကန်းလေးကိုတည်တည်တတ်တတ်ဝေယုံပြီးတော့တပိတ်လေးပိုင်ပြီးတော့အဘိက္ခံတေပတိက္ခံတေသမဇ္ဇနာအာရိဘောတိ အလောတိတေဝိလောကိတေသမ္မဇာနာကာရီဟောတိသမိစီတေပတာရိတေသမ္မဇာနာကာရီဟောတိရှေ့ကိုသွားနေတဲ့အခါမှာအဲ့ဒီသွားနေတဲ့ရှင်းလန်းတိုင်းရှင်းလန်းတိုင်းကိုတတိကပ်သွားတယ်ခုခွန်ကြီးတို့ယောဂီများသွားနေတယ်ဆိုတတိကပ်ပါနေတယ်ရှင်းလန်းတိုင်းရှင်းလန်းတိုင်းဒါကြောင့်စဉ်းစားသွားရတာတတိဟာသူတော်ဘာသူရဲ့ဈာန်နဲ့အတူကိုခံပါတော့သာမိတိပြိပ္ပန္နာဘုံလေးခွန်ကြီးတို့ သူများကပြုသည့်ရိုသေမှုနဲ့တင့်တင့်ထိုက်တာအောင်ကြည့်ကြရတယ်သူများကကိုယ်ကိုယ်တည်းကိုသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်၊သမာဓိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်၊ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုပြီးတော့အဲဒီဘုံလေးကိုအာရုံပြုပြီးတော့ဆွနေလူတန်းနေကိုကအိမ်မှာနေတယ်လို့နေပြီးစားတော့သွားမယ်ဆိုရင်သူတို့ပြုတဲ့ရိုသေမှုနဲ့ထိုက်တန်သလားမထိုက်ကြဘူးလားဒီကိုယ်အလူကိုခံရင်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲဆိုတာဒါကြည့်တတ်ရတယ် တကယ်တက်တရားကြီးညိုတရားဒါအရေးကြီးတယ်သိရေးကြီးတာဘုန်းကြီးတို့ပြောကြညာဘယ်လိုဖြစ်ဖြစ်ပြီးပြီးရောဆိုတာတို့မဟုတ်ဘူးကိုယ်ပုံပြရတာကိုယ့်အတွက်အကျိုးပြန်ရဖို့လိုအပ်တယ်အခုဒီမှာဒီတာမဏေကြီးရဲ့ဘဝနေတာကိုကြည့်လိုက်တဲ့အခါကျတော့သူစိုးစိုးကမြင်တဲ့မြင်ကွင်းနဲ့အခုမြင်ကွင်းသူလေးအလားမြင်ကွင်းတစ်ခုမတူတော့ဘူးအဲဒီတော့မြင်ကွင်းတစ်ခုမတူတဲ့ဆိုစိတ်ထဲမှာ ကြည်ညိုတဲ့စိတ်တွေဖြစ်ပြီးတော့အဲ့ဒီတာမဏိငယ်လေးကိုသွားပြီးတော့ပင့်ကြီးဆိုပြီးတော့အနေနာမှာရှိတဲ့ငယ်ကြုံကိုသွားပင့်ခိုင်းသွားပင့်တဲ့ခါကျတော့တယောက်ကသွားပင့်တယ်အတော်တည်းမပေါ်လာဘူးနောက်တစ်ယောက်သိမရှင်းတဲ့အနေနဲ့တယောက်သွားစမ်းဆိုပြီးတော့သွားပင့်ခိုင်းဒုတိယတယောက်သွားတယ်ပြန်လာပေါ်လာသေးတယ်နောက်တစ်ယောက်ထွက်ပြန်တယ်အဲ့ဒီမှာဘယ်သူပဲပင့်တယ်တာမဏိငယ်လေးက မင်းကဒီပြင့်လို့ကြွလာတဲ့အခါမှာရောဟောမင်းကြီးကတော့ပြင့်နေတယ်ငါတော့မြန်မြန်သွားမှပဲဆိုတာရောရှိရလားမရှိဘူးသူတတိနဲ့ပဲသူအမှတ်တတိနဲ့သူသွားတာခြေလမ်းနဲ့ခြေလမ်းနဲ့တတိနဲ့သွားနေတာဆိုတော့မြန်မလားနှေးမလားနှေးတာပေါ့သူကတမင်းကြီးကအမြန်ပဲသူကကြွမလာသေးဘူးသူကတော့သူကိုးကွယ်ဒီချင်းဆရာကြီးတွေပဲတွေ့ဘူးထားတာဆိုတော့အခုဒီမှာယဟန်ဒီဒေါတာသာမဏေငယ်လေးကအတုံနဲ့မကြွလာဘူး အဲ့ဒီမှာ၃ယောက်မြောက်တော့ခရောက်သွားမှာဆိုရင်ဝင်လာနန်းတော်အဲ့ဒီနန်းတော်ရဲ့ရောက်တဲ့အခါကျတော့ဒီဒီမှာတော့ကင်းကြီးကအရှင်ဘုရားအရှင်ဘုရားနဲ့တင့်လျော်လျောက်ပတ်တဲ့နေရာကိုကြွရောက်သတင်းသုံးတော်ပါနေရာပေးလိုက်တယ်အဲ့ဒီနေရာပေးလိုက်တဲ့အချိန်ကျတော့မှဟောဒီညီတော်တာသာမဏေငယ်လေးကမျက်နှာလေးချထားတဲ့မျက်လုံးလေးကိုအဲ့ဒီကျမှမျက်လုံးလေးပွင့်ပြီးမျက်လုံးလေးလှန်ပြီးတော့ဘေးရှေ့ရှေ့ကြည့်လိုက် ဆိုတော့ကနန်းတော်တွေဝင်လာတော့ကမျက်စိကကြောက်ကြီးမြောက်ကြီးကြည့်တာလားမျက်နှာချတာလားဘုန်းကြီးတို့ယောဂီများနဲ့တူပါလားနော်တူပါလားနော်ယောဂီတွေကလည်းသောသာတက်ဒါအဟောင်းကိုပြောတာမဟုတ်ပါဘူးအစ်စ်တွေပြောတာတခါမှရိတ်တာမဝင်ဘူးသေးတယ်ဒါပေမဲ့ရိတ်တာကောင်းတော့စုံနေပြီပေါ့ဗျာဘုန်းကြီးတို့ရိတ်တာမျိုးကိုမဝင်ဘူးသေးတဲ့ပုဂ္ဂိုလ်ဟာဟိုမှာသုံးသားကြောင့်တက်လာတာဝင်လာဟိုကဆရာလေးတွေကဟိုမှာ ရှေ့ရတပါးနေပြီးတော့လမ်းညွှန်ပေးတယ်တပင်းနဲ့ညွှန်ပေးတယ်ဒီလိုကြွားဟိုကရှေ့ရတပါးနေနေရာချပြီးကိုစောင့်ပေးတယ်ဒါပေမဲ့အဲ့ဒီစောင့်ပေးနေတဲ့ဒီမမြင်ဘူးဟိုကြည့်ကြည့်ကြည့်တို့လည်းရဝဲကုန်ထုတ်တဲ့ခါလာတော့ဘုရားသွင်းရပဲဟိုကြည့်ကြည့်ကြည့်ဟိုကခွန်ကြီးကိုဒီလိုက်နေရတယ်ဒါလည်းတစ်ခါလေးတချို့ယောဂီများဆိုတော့ဖမ်းမဖမ်းရင်သဘောကိုတိုက်ရတော့မှာမောက်ရဟိုကြည့်ကြည့်ကြည့်အဲ့ဒါယောဂီရဲ့စိတ်တွေဘာမှသိလွတ်နေတာကိုတွေ့ရတယ် အခုတကယ်တမ်းသိပြီးတဲ့ပုဂ္ဂိုလ်ကြတော့ဟောဆွမ်းကြောင့်တက်လာပြီဆိုရဘယ်မှမရှိတော့ကိုယ့်အကူမှတ်သိတယ်သူများကသူ့ရဲ့ယုံကြည်မှုနဲ့စိတ်ချင်းထိုက်တန်အောင်မြင်ဖြစ်တယ်သူရဲ့လူရဲ့အလူကိုခံယူတဲ့ပုဂ္ဂိုလ်ဖြစ်အောင်ဖြစ်နေတာကိုယ့်ရဲ့တဏ္ဍာမှာသီလသမာဓိပညာတွေပြည့်စုံအောင်ဖြစ်တယ်ခုဒီသာမဏေလေးတွေကအဲ့ဒီအဲ့ဒီကြတော့မှမျက်နှာလေးတွင်ပြီးတော့ဘေးဘီကိုကြည့်တယ်ကြည့်ပြီးတဲ့အခါကျတော့ဘယ်ကိုကြွတယ်ဆိုတော့တကယ်ကိုငင်းဆိုင်တဲ့သီဟာသနာ အဲ့ဒီပလင်ကြီးပေါ်ကိုရေရေဝုန်းတက်တယ်အဲ့ဒီမှာဒီနေ့မှာတော့ကျသိမွင်းကြီးတာပါဘာကြောင့်လဲဆိုတော့သူကိုးကွယ်စိတ်ကပ်နေတဲ့ဂျေးဆရာကြီးတွေအဲ့ဒီပလင်ပေါ်နေနေတာလားဒီမင်းတရင်တုံးနဲ့မင်းထိုင်တဲ့ပလင်နာကတ်တော်မကတ်ရဲဘူးဒီပလင်ကြီးတွေဆိုတာရှေ့တော့ကသူကပင်ကိုကန်ပြီးတရားကြည့်ညာအင်မတန်မှမလုပ်တဲ့တရားကြီးမြတ်တဲ့တရားကြီးဖြစ်သတ်မှတ်တာ အဲ့ဒီပုံမှာရဲရဲဝံ့တက်ဆိုင်ပြီးတော့မှအဲ့ဒီမှာတာမဏေငယ်လေးကတရားကြီးချင်းရောက်ပြီ။အဲ့ဒီတရားဟောပြီးတဲ့အခါကလည်းကြတော့ဆိုလိုရင်းကတော့သာမဏေငယ်လေးဟောလိုက်တာကတော့တတိလွတ်နေတဲ့ပုဂ္ဂိုလ်ဟာပေသူနဲ့အတူတူပဲ။တတိလွတ်နေတဲ့ပုဂ္ဂိုလ်ကပါလေ။ပေသူနဲ့အတူတူပဲ။တတိလွတ်နေပြီဆိုရင်အဲ့ဒီတတိမရှိတဲ့ပုဂ္ဂိုလ်ကနောက်ကဘဝတွေဘဝတွေထပ်တာမရဘူးလား။ ရနေပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ကနောက်ကပူရမယ်နာရမယ်သိရမယ်ခဏခဏမသိရဘူးလားသိတာနဲ့အတူတူပဲသိသူပဲတတိမြဲနေတဲ့ပုဂ္ဂိုလ်ကြတော့ဟောနိဗ္ဗာန်ကိုမျက်မှောက်ပြုနေတဲ့ပုဂ္ဂိုလ်နဲ့အတူတူပဲတတိမြဲနေတဲ့ပုဂ္ဂိုလ်ကြတော့ဟောနောက်ဆုံးဒီဝိပဿနာဉာဏ်နဲ့ရည်ချက်ပြည့်စုံတဲ့အခါကျတော့နောက်ထပ်ကိလေသာအလုံးကုန်ခံယဟန္တာဖြစ်သွားပြီဆိုရင်သိပါဦးမလားမသိဘူးပဲတတိမြဲတဲ့ပုဂ္ဂိုလ်ကသိသူလားမသိဘူးလား ဒီတတိမရှိတဲ့ပုဂ္ဂိုလ်ကပါတယ်လေ။ဘယ်ဘုန်းကြီးတို့ယောဂီများရောတတိမြဲသလားမမြဲဘူးလား။မမြဲဘူး။တော့ဘုလို့ရဲ။မြဲတယ်ပြောရင်နောက်ရဲ့သိချာကြည့်မှာကြည့်ပြီးတော့အဲ့ဒါလွတ်သွားတယ်နဲ့ယောဂီဆိုတာပြောရတော့တတိပေးရတော့။အဲ့ဒါတတိမြဲနေတာ။တတိမြဲနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကတမာရီအားကောင်းလာမယ်။တမာရီအားကောင်းလာရင်ဝိပဿနာဉာဏ်လေးပြည့်စုံလို့လား။ဉာဏ်ဉာဏ်လေးအားလုံးပြည့်စုံပြီဆိုရင်ကိလေသာအသောကုန်ကယဟနာမဖြစ်နိုင်ဘူးလား။ ယန္တာမဖြစ်ပြီဆိုရင်နောက်ထပ်ဘဝတည်ရအောင်မလားမရတော့တဲ့အတွက်နောက်ထပ်သိပါအောင်မလားကဲတတိမြဲတဲ့ပုဂ္ဂိုလ်ကမသေးဘူးပဲသေသူတတိမြဲမမြဲတဲ့ပုဂ္ဂိုလ်ကသေသူပဲဆိုတာလေးကိုအဲဒီမှာခေါ်လိုက်တာအဲ့ဒါကိုသဘောပေါက်သွားတခါတည်းမှမကြီးသဘောပေါက်သွားပြီးတော့အဲ့ဒီမှာရှင်ဗျာဒီနေ့ကစပြီးတော့တပိတော့ကရဏဂုံတီးသမတ်တော်မူပါဒီနေ့ကစပြီးတော့ရှင်ဗျာတို့ရဲ့ ထေရဝါဒဗုဒ္ဓသာသနာကိုကြီးညိုကိုးကွယ်သူဖြစ်အသိမှတ်ပြုတော်မူပါအရှင်ဘုရားနှင့်တကွနောက်ပါသံဃာတော်များယနေ့ကစပြီးတော့မနေ့ကစပြီးတော့စွာဖုံးပြီးနန်းတော်ကိုကြွတော်မူပါဗျာဆိုပြီးစွာဖုံးပြီးပြန်လိုက်အဲဒါသာမဏေငယ်လေးရဲ့တတိလွတ်တာတွေ့ရလို့လားတတိမလွတ်တာတွေ့ရလို့လား တတိမလွတ်တာတွေ့ရတဲ့အတွက်ကြောင့်သာသနာတော်ကြီးကိုကြည်ညိုတဲ့စိတ်ကြီးမဖြစ်ပေဘူးလားသာသနာတော်ကိုကြည်ညိုမိကိုပြီးတော့သာသနာကိုကိုးကွယ်သိခဲ့တဲ့ပုဂ္ဂိုလ်ဖြစ်လာတယ်အဲဒီခါစပြီးတော့သာသနာတော်ကြီးကိုချင်းရောက်ထောက်ပါအဲဒီခါမှာသူကသံဃာတော်ကြီးရှင်နေတာမြတ်စွာဘုရားရဲ့သာသနာတော်မှာဘယ်ပုဂ္ဂိုလ်ဟာအလှူဒန်းနိုင်ဆုံးလဲလို့မေးလိုက်တယ် ရသော်ဘုရားရှင်ရဲ့သာသနာတော်မှာပဲပုဂ္ဂိုလ်ဟာလူတန်းနိုင်ဆုံးလဲလို့မေးလိုက်တဲ့အခါကျတော့ဘုရားရှင်ရဲ့အကြောင်းတရားကြီးဖြစ်တဲ့အနာရဝိပတိဟာဘုရားသာသနာမှာလူတန်းနိုင်ဆုံးပုဂ္ဂိုလ်ပဲ။အဲဒီမှာဘယ်လောက်လူတန်းမလဲလို့မေးလိုက်ဂရေတရားလို့ပြောလိုက်တော့ဂရေတရားလူတန်းတယ်ဆိုရင်ယနေ့ကစပြီးတော့ကျွန်ုပ်ဟာလည်းပဲမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးကိုဂရေတရားလူတန်းပါပြီ။ ဂရေပေါင်းဘလောက်လူတန်းပါလဲနဲ့ဂရေပေါင်းတရားလူတန်းပြီဆိုပြီးတော့အဲ့ဒီလိုဆုံးဖြတ်ချက်ချတခါတည်းကြောင့်လာပြီးတော့ရေဒီပထိုးပေါင်း8000နဲ့နေတာကျောင်းပေါင်း8000နဲ့နေတာရေရင်းရေကန်ပေါင်း8000နဲ့နေတာအဲ့ဒီလိုလူတန်းလိုက်တဲ့အခါကျတော့လူတန်းရုံဒါရင်မဟုတ်သေးဘူးနောက်ပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့သံဝေသနိယဒေဌာနကိုလည်းတသိန်းစီတသိန်းစီတသိန်းစီအဲ့လိုတက်ပါလို့ပြောတယ် နောက်တစ်ခါ9နှစ်တစ်ချိန်9နှစ်တစ်ချိန်ပူဇော်ပွဲတွေပူဇော်ပွဲတွေအဲ့ဒီဌာနတွေကျင်းပပြီးတော့လူတန်းအဲ့လိုလူတန်းလိုက်တဲ့အခါကျတော့ဂရေပေါင်း96ဂရေစည်ရင်းသွင်းလိုက်တဲ့အခါဂရေပေါင်းဘယ်လောက်ပူတာလဲ96ဂရေဆိုတော့ဂရေတရားပြည့်ကိုဘယ်လောက်ကျန်လဲလေးဂရေကျန်တော့အဲ့ဒီမှာလေးဂရေကျန်တော့သားရည်သမီးတွေသားတော်မဟိတသမီးတော်သမီးတော်လည်းသာသနာတော်ဝင်ရောက်ပါပြီ။အဲသာသနာတော်ဝင်ရောက်ပြီးပြီအဲ့ဒီမှာ အဲဒီလိုထူထမ်းလိုက်တဲ့အခါကျတော့သူဟာဒီလောက်သာသနာတော်ကြီးကိုရှင်းရောက်တဲ့ပုဂ္ဂိုလ်အခုဖြစ်တယ်။အခုမြတ်စွာဘုရားသာသနာတော်ကြီးတရားရှင်ပြိဋိဘံစံပြီးတဲ့နောက်ပိုင်းရှင်ဘုရားတို့ဒီလောက်များစွာထူထမ်းတဲ့ပုဂ္ဂိုလ်သာသနာတော်ရှင်းရောက်ထောက်ပံ့တဲ့ပုဂ္ဂိုလ်ရှိသလားလို့ပြီးတော့ဒါကတော်မင်းကြီးဘုရားသာသနာတော်မှာအခုတင်မင်းကြီးဟာသာသနာတော်မြတ်ကြီးယခုချိန်မှာအရှင်းရောက်နိုင်လို့ထောက်ပံ့နိုင်လို့ပုဂ္ဂိုလ်ပါ အဲလိုအမြင့်ပြည့်တဲ့အခါကျတော့ဘဝမိယူကိုအဟံပန်းဒီသာသနာ့ပါကြာရတော့ဒီမှာတော့ကမင်းကြီးကနော်ထပ်လျှောက်တယ်ဘဝမိယူကိုအဟံပန်းဒီသာသနာ့ပါကြာရတော့ဗန်းဒီရှင်မြတ်တို့ဘုရားအဟံဘုရားတပည့်တို့ဒီသာသနာ့သာသနာတော်မြတ်ကြီးကြာရတော့ဒီနောက်ကုမတူအောင်လူသားထောက်ပံ့တဲ့အတွက်ကြောင့်တပည့်တော်အမွေခံအစစ်အမှန်ဖြစ်ပါပြီလားဗျာတပည့်တော်သာသနာအမွေခံဖြစ်ပါပြီလား သာသနာအမွေခံဖြစ်ပါပြီလားလို့လျှောက်တဲ့အခါကျတော့အဲ့ဒီမှာသံဃာတော်များရဲ့ကိုယ်စားသံဃာမထေရဖြစ်ရှင်မမုတ်လေးဘုရားဒိဋ္ဌာမထေရကလည်းပြီးတော့မရှိယောပိမဟာဒါသပထဝီတောယာဝသမလောကပရိမာဏံပစ္စယရာတိတရိယသောပိသာသနေခြာယဒောတိကိချာနတိစတိမဟာရသမြတ်တော်မြတ်ဤယောပိကျေသူတိပထဝီတောမြေပြင်မှာ ယံဝဓမ္မလောကပရိမဏအထက်ဓမ္မဤတိုင်အောင်ပစ္စယရာသိလေးပြာသောပစ္စည်းဝတ္တဝစုတုကိုပစ္စည်းအစုအပုံကြီးကိုစွမ်းနေသင်္ကန်းနေကြောင်းနေခေးနေဒီပစ္စည်းလေးပါပစ္စယရာသိလေးပြာသောပစ္စည်းများပစ္စည်းအစုအပုံကြီးကိုဒရေယပေးလူရာဤသောပြီထိုသို့ပေးလူတော်သူသည်သာသနေသာသနာတော်ဖြင့်ဤ၌ ဒါရတော့အမွေကမွေသင်္ချာရေးတွေ့ခြင်းတို့နာကိသတိမရောက်နိုင်ပါဒါကတော့မင်းကြီးသင်ယခုဒီမှာဂရေပေါင်း90နဲ့6ဂရေတို့လူသားတို့မဟုတ်ဘူးဟောဒီရေပြင်ကနေပြီးတော့အထက်အက်ကလိကဇမကြီးတန်းအောင်သောသင်္ကာကြောင့်ဖြစ်ပစ္စည်းလေးပါးကိုသူပုံပြီးတော့လူတန်းပဲဖြစ်အောင်လေဇမကြီးဖြစ်အောင်ဟောဒီလူပြည်ကနေပြီးတော့ပဲဖြစ်အောင်လေ ဗြဟ္မပြည်ရှိအောင်လေးရသောပစ္စည်းဝတ္ထုတွေစုပုံတူတန်းပေးမယ်လို့လည်းပဲအဲ့ဒီပုဂ္ဂိုလ်ကသာသနာခံရတော့သာသနာခံရတော့ဒီသင်္ချာနာจิตတိသာသနာတော်ရဲ့အမွေကမဖြစ်နိုင်သေးဘူးသာသနာအမွေကကုသိုလ်ကြီးလည်းမဖြစ်နိုင်သေးဘူးဒီတော့ဗျာတပည့်တော်ဘယ်လိုကောင်းမှုပြုမှာသာသနာတရားကြဆိုတဲ့အမွေကကုသိုလ်ရနိုင်ပါသလဲဆိုတော့ ယောဟိဘောဇိမဟာရသအဒောဝဒလိဒောဝအတနောဟောရသဗုဒ္ဓပပ္ပဇိတိတကားတော်မီဒီသာသနာသာသနာအမွေခံပုဂ္ဂိုလ်ကြီးကိုသင်ရရှိကြလို့လေဆိုရင်မိမိရင်၌ဖြစ်တဲ့သာယရဏသမီးယရဏကိုဖြစ်သည်မိမိတို့မှာသာသမီးယရဏကိုထွန်းကားလို့ရှိရင်ပြပုဒ္ဒသူတော်ဘာတို့ရဲ့သာယရဏသမီးယရဏကိုဖြစ်သည်ရှဘိကရတုတံပြီးတော့ သံဃာတော်တန်အနန္တိရှင်သာမဏေဖြစ်ပြုပေးမယ်ဆိုရင်ရှင်ရောရှင်ရဲ့မေတော်မဲတော်ဖြစ်သွားတယ်။ယဟန်ပြုပေးမယ်ဆိုရင်ယဟန်ရဲ့မေတော်မဲတော်ဖြစ်သွားပြီတဲ့။ဘယံဝုဇ္ဇတိအာရာဇဒါယာတော်သာသနာတံအာရာဇရတုံးလေးကြီးဒါယာတော်သာသနာတံဘယံဤရှင်ရဲ့မေတော်ခမဲတော်ကိုသာသနာတသာသနာတော်မြတ်ကြီးဒါယာတော် အမွေခံဟူ၏ဝတ္တတိခေါ်ဆိုပါ၏အဲဒီလိုရှင်ပြုပေးတဲ့ပုဂ္ဂိုလ်ဟာရှင်ရဲ့မေတော်ကမေတော်ယဟန်ခံပေးတဲ့ပုဂ္ဂိုလ်ဟာယဟန်ရဲ့မေတော်ကမေတော်ဖြစ်သွားတယ်အဲဒီရှင်ရဲ့မေတော်ကမေတော်ယဟန်ရဲ့မေတော်ကမေတော်ဒီကလည်းသာသနာတော်ရဲ့အတွင်းသားပုဂ္ဂိုလ်ဖြစ်တယ်သာသနာတော်နဲ့ဆွေမျိုးတော်စပ်တယ်ဒါကြောင့်သာသနာအမွေကိုအဲ့ဒီပုဂ္ဂိုလ်ကခံယူထိုက်တယ်လို့အဲဒီမှာရှင်မမောဂိဘုရားဒိဋ္ဌာမထေရကြီးကအမိန့်ချလိုက်တာ တကယ်တော့သာသနာအမွေခံအစ်စ်ဆိုတာကတော့မက်ဖို့နိဗ္ဗာန်ဟာသာသနာအမွေဖြစ်တယ်အခုဒီမှာသာသနာတော်ရဲ့သွင်းချင်းနဲ့ပေးလိုက်ပြီဆိုရင်အဲ့ဒီရှင်ယဟန်ဒီအဆုံးအမတိုင်းလိုက်လာပြီးတော့ဒီအကျင့်တရားတွေကျင့်ပွားအားထုတ်ဒီလားကျင့်သမာဓိကျင့်ပညာကျင့်တွေကျင့်ပွားအားထုတ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ပါရမီတွေအောက်ထက်သောတပတ္တိဉာဏ်ပညာတော့ဆက်ရောက်သောတပန်၄ရာပုဂ္ဂိုလ်ဖြစ်သွားပြီဆိုရင် အဲ့ဒီပုဂ္ဂိုလ်သာသနာအမွေခံပုဂ္ဂိုလ်ဟုတ်ပြီမလားအဲ့ဒီလိုသာသနာတော်တွင်သွတ်သွင်းချင်းချင်းပြေးလိုက်တဲ့ပုဂ္ဂိုလ်ဟာလည်းသာသနာအမွေခံကုသိုလ်ကြီးကိုမရဘူးလားကဲဒီနေ့ဘုန်းကြီးတို့ခုဒီမှာသောကနာကမရှင်မေဝသာသနာရေးတာပြဗုဒ္ဓသူတော်ဘာဝိကောင်းနေသမီးငယ်လေးတွေကိုဘုန်းကြီးတို့ရှင်းပြစိတ်ခါချင်းဖြစ်တဲ့သာသနာတော်နဲ့ကြည်ကျွန်းသွတ်သွင်းချင်းချင်းပြေးနေတယ်အဲ့တော့သူတိချင်းချင်းပြေးနေပြီဆိုတဲ့အခါကလည်းကြတော့အဲ့ဒီပုဂ္ဂိုလ်ဟာ ရှင်ပြုပေးတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့တွင်ရှင်ရဲ့မေတော်ခမဲတော်တွေမဖြစ်ပေဘူးလားအဲ့ဒီရှင်ရဲ့မေတော်ခမဲတော်ပုဂ္ဂိုလ်များဟာမေတော်ခမဲတော်များဟာသာသနာတော်နဲ့ဆွေမျိုးမတော်တတ်ဘူးလားကဲသာသနာတော်ရဲ့အတွင်းသားပုဂ္ဂိုလ်မဖြစ်ဘူးလားအဲ့ဒီလိုအတွင်းသားပုဂ္ဂိုလ်ဖြစ်ပြီးဖြစ်တဲ့အတွက်သာသနာအမွေကိုခံတိုင်းကလားမခံတိုင်းဘူးလားသာသနာအမွေခံကုသိုလ်ကြီးအဲ့ဒီပုဂ္ဂိုလ်မရဘူးလားသာသနာအမွေခံကုသိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ရရှိသွားတယ် အဲဒီမှာရှင်မမုန်ကြီးဘုဒ္ဓဒေတာမရှင်များကဒီလိုပြောပြတော့ဟောပြလိုက်တော့ဘောငါသာသနာပေါက်ဦးရေငါလူတန်းနေတာပါလားတကယ်သာသနာပြုကုသိုလ်ကြီးမဟုတ်သေးပါဘူးလားသူသဘောပေါက်သွားတယ်အဲဒီကြတော့မှသားတော်မိတာသမီးတော်မိတာကိုရှိတော့ခေါ်ယူနာချအဲဒီမှာသားတော်သမီးတော်များကလည်းသာသနာတော်ကိုဝင်ယူလို့ရတယ်အဲဒီဝင်ယူလို့တဲ့အတွက်ကြောင့်ဖာသမီးတော်ရဲ့မိတိုင်းနဲ့ သာသနာတော်ကိုဝင်ရောက်ပါမယ်အကြောင်းကိုတော်ဦးတင်တော့အဲဒီမှာစပပိက္ခာထူတန်းပြီးတော့သံဃာတော်တန်အနံပြီးတော့ရှင်အဖြစ်ယဟန်ဖြစ်ဘိက္ခုနီဖြစ်တဲ့သာသနာတော်အတွက်သွင်းချင်းရေးပေးလိုက်တာအဲဒီမှာအဲဒီခါကျတော့မှဒီပြီးမှာတော့ကမင်းကြီးဟာသူအင်မတန်ရခြင်းနဲ့သာသနာအမွေခံကုသိုလ်ကြီးမရပါဘူးလားရသွားပြီအဲတော့ဒီသာသနာအမွေခံကုသိုလ်ကြီးရပြီးတော့ဒီသာသနာတော်ကြီးကိုပြီးပါ တိုးတက်အောင်ဘာလို့ဆောင်ရွက်ရပါမလဲအဲဒီမှာသာသနာတော်ကြီးပွားတိုးတက်အောင်ဆောင်ရွက်မယ်ဆိုပြီးတော့အဲဒီမှာကျောင်းနေနေတဲ့ရေကန်တွေအကုန်လုံးတူတန်းလိုက်တာကုသိုလ်ကုသိုလ်တွေစုပေါင်းလိုက်တဲ့အခါကျတော့ဂရေပေါင်းဘလောက်ကုန်ကြတော့လဲ90နဲ့6ဂရေတွေကုန်ကြတော့တယ်အဲဒါနဲ့သာသနာတော်ကြီးကိုဒီလောက်မှဖြစ်သေးဘူးကိုယ်တိုင်ကိုယ်ဌာနသာသနာပြုစေတော့မယ်ဆိုပြီးတော့ဒီခါလဲ ဆရာတော်ကြီးများနဲ့သာသနာတော်ကိုသာသနာတော်ရဲ့ရေးပြီးပြီးတော့ဆရာတော်ဆရာကြီးတွေတိုင်ပင်ပြီးတော့ကိုယ်တိုင်ကိုယ်ဌာနသာသနာပြုစေလို့တယ်။ချင်းရတဲ့ပုဂ္ဂိုလ်ကြီးသွားဆောင်နိုင်တဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးကိုဒီကနေ့သာသနာပြုစေလို့လိုက်အဲ့ဒီသာသနာပြုစေလို့တဲ့ဖြစ်မှာဘုရားမြန်မာနိုင်ငံပါတယ်။သုဝနာပုံလေးအဲဒီမှာရှင်သောနာအမှုရှိတဲ့ယဟန်တော်သုံးပါးထွက်လိုက်တာ။တတိယမှာလောကမင်းကြီးထွက်လိုက်တာ ဒါကြောင့်မို့ဒီနေ့ဘုန်းကြီးသာသနာတော်ကြီးယခုလိုနေလိုလားလို့ဘုန်းကြီးတောက်ပါပြီးတော့သာသနာတော်ကြီးကိုအားရပါးရရှင်ယုံခွင့်ပူမျောခွင့်ကိုးကွယ်ခွင့်တူတန်းခွင့်ရတယ်ဆိုတာဒီတိမသောကမင်းကြီးကျေးဇူးကျင်းမလားမကျင်းဘူးလားကျင်းမှုသူကျေးဇူးဒါပေမဲ့ဘုန်းကြီးတို့အဲ့ဒီတည်းမှာတိရမသောကမင်းကြီးကိုဘုန်းကြီးကြည့်ရတာအားချစရာကောင်းပေမဲ့အားမရစရာတွေကိုလည်းတော့တွေ့ရတယ် အားကျတရားတွေရှိတယ်လို့ပါဠိရှိတယ်။အားမရတရားတွေ့ရ။အဲဒီမှာဘုန်းကြီးတို့သိကြတာကဒီလောက်ပဲသိတာ။ဒီမှာတော့ကမိမိကသာသနာတော်ကြီးကိုသူမတူအောင်ရှင်းရောက်တယ်၊သူမတူအောင်ပြုတယ်။ပြည့်ပြည့်လုံးမနဲ့ရှင်းရောက်တယ်ဓမ္မလုံးမနဲ့သာသနာပြုပြီးရှင်းလွတ်တယ်။တို့မြန်မာနိုင်ငံကိုလည်းဒီမှာတော့ကမိမိအခုဘုန်းကြီးတို့ခင်ဗျားတွေပါရှင်တဲ့ကံမှာပြောကြတယ်မို့လားဒါဒီမှာတော့ကမိမိတွေသွားတယ်ဘုရားဆိုတာဆိုပြီးတော့လေပြုပြင်ကြတာပဲ။ အဲလိုပြောပြောပြီးပြင်းနေကြတာဘယ်နေရာဆိုရင်လည်းဟောဒါတိဓမ္မဘုက္ခမင်းကြီးလာတည်သွားတဲ့ဘုရားလာတည်သွားတဲ့ဘုရားနဲ့ဒီလိုပဲပြောပြီးပြင်းနေကြတယ်ဒီဓမ္မဘုက္ခမင်းကြီးရဲ့သာသနာတော်မှာဘုန်းကြီးတို့ဒီမှာရောက်ခဲ့ဒါပေမဲ့ဒီဓမ္မဘုက္ခမင်းကြီးကသာသနာတော်ကိုကြီးညိုတော့အဲဒီမှာသာသနာတော်ကိုစွန့်လူဖို့အတွက်နောက်သူ့ရဲ့သားတယောက်ကျန်နေတယ်အဲဒီသားတယောက်ကဘယ်သူလဲဆိုတော့ကုဏနာဒီနေရာမှာဘုရားသားတယောက် အဲ့ဒီမှာလည်းပဲသူလည်းသူ့ကိုလည်းပဲသာသနာတော်တို့ဆိုသွင်းခြင်းနဲ့အဲ့လိုသာသနာတော်ရဲ့သူတွေချင်းရင်တော့သူ့မှာသားတယောက်ပဲကျန်ရဲ့နော်ဒီမှာတော့ကမင်းကြီးနဲ့ဆိုတော့ညီပေါ့အဲ့ဒီညီလေးရဲ့အညီကမင်းသားလေးညီကလူလဲဆိုတော့တန်တတိအဲ့ဒီမှာဘုန်းကြီးကိုဒီနေ့နောက်ပိုင်းမှာလေးလာရင်လေးလာရင်နဲ့ဒီမှာတော့ကမင်းကြီးရဲ့အားရစရာနဲ့အားမရစရာကိုဟောတွေ့တယ်အဲ့ဒီမှာအကျူးယူစရာနဲ့ အတုမင်းဆရာသွားတွေ့အဲဒီသွားတွေ့တဲ့အခါကျတော့ဘာလို့သွားတွေ့လဲဆိုတော့သူဟာရှေ့ကိုပဲရှေ့တို့ကိုပဲရှိတဲ့နောက်ကိုပြန်ခဲ့မကြည့်ဘူးနောက်ကိုပြန်လည်းမကြည့်ဘူးကိုတီထောင်ထားတဲ့ကိုယ့်ရဲ့သာသနာတော်ကြီးကိုမပြည့်စည်အောင်စောင့်ရှောက်မဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ယောဂီများနိုင်ငံပဲဖြစ်စေမိသားစုအရေးမှာပဲဖြစ်စေ ဘုန်းကြီးတို့ကျောင်းတက်ချိန်မှာလည်းဖြစ်သည်စီမင်းတိကံမူရီပေါင်းရဆိုတာမရှိဘူးလားတခါတရံမှာမူကောင်းတယ်လူမကောင်းတဲ့အတွက်ကြောင့်မို့လဲအောင်မြင်မှုရလားမရမရတခါတရံမှာလူကကောင်းပြီလေချက်မှတ်ကြတဲ့မူရအဆင်မပြေတဲ့အတွက်ကြောင့်မို့လဲအောင်မြင်မှုရပါမလားမရအဲဒီမှာမူကောင်းတဲ့လူကောင်းရဖို့ရောမလိုအပ်ပါဘူးသိလိုအပ်တာ မူကောင်းတယ်လို့လူကောင်းရဖို့ပဲလိုပါတယ်အခုဒီဒီမှာလောကမင်းကြီးမှာမူကောင်းနဲ့လူကောင်းသူတရားရွေးချယ်ထားတယ်အဲ့ဒီမှာသူ့ရဲ့ဒီမှာသာသနာကိုကြီးညိုကြရဲ့သားတော်ကြီးကအကုန်လုံးသာသနာတော်ရောက်သွားပြီသမီးတော်တွေကသာသနာတော်ရောက်သွားပြီသားတော်မင်းကသမီးတော်တင်မိတာလို့ဆိုတာဘုန်းကြီးတို့ခုပြည်နိုင်ငံနိုင်ငံကြီးဒီကနေ့ဒီအောင်သာသနာတော်ကြီးဆုံးသွားနေတာဟာဒီမှာလောကမင်းကြီးရဲ့သားတော်နဲ့သမီးတော်သာသနာပြုပါလား သာတော်မေကနဲ့သမီးတော်တင်မေကသူတို့မောဟမနဝုသာသနာပြုသွားတာဒီနေ့ဒီနေ့မှာပြည်လင်္ကာနိုင်ငံကြီးမှာသာသနာတော်ကြီးဗုဒ္ဓသာသနာတော်ကြီးယနေ့ပြောင်းထွန်းကားတော့အခုအဲ့ဒါတွေကိုပြန်ပြန်ပြီးတွေးကြည့်ရင်ဘုန်းကြီးမြန်မာနိုင်ငံဗုဒ္ဓဘာသာလည်းတာပြီးတယ်ကွာဒုငယ်လူငယ်လေးတွေကဘုန်းကြီးတို့မြန်မာနိုင်ငံထဲကဒုငယ်လူငယ်လေးတွေကကိုယ့်ရဲ့ကိုယ်ပဲသိက္ခာရမယ်ရဟန္တာတွေ့ရင်ယူတည်သေးရမှာလေးစားရမှာနေရာဖက်ပြရမှာဘာမသိဘူး တခါတော့ပကုံးရတိုက်သွားတယ်မိန်းကလေးတွေကလည်းပကုံးရတိုးသွားတယ်တိုက်သွားတယ်ခိုးမှလားမဟုတ်ဘူးတခါတော့ခက်ဝေးဝေးကနေပြီးတော့တခါလက်ဝင်ကြီးပြီးတော့မျက်မှောက်ကြီးချတယ်ဒါအဲ့ဒီနိုင်ငံကဘုရားဘာသာလေးတွေဘာကြောင့်အဲ့ဒီဘုရားဘာသာလေးတွေဒီလောက်ယဉ်ကျေးနေတာလဲလို့ဘုန်းကြီးလေ့လာလိုက်တဲ့အခါကျတော့ Sunday School ဆိုတာတို့နိုင်ငံမှာနိုင်ငံတော်အစိုးရရဲ့မူနဲ့ပေါင်းနဲ့ပြဋ္ဌာန်းချက်ရှိတယ်။ရေရဟန်းသံဃာတော်တွေကနေတောင်းဆိုတယ်ပြင်ပြတယ်နိုင်ငံတော်အစိုးရကလည်းသာသနာအတွက် အလုပ်ဆောင်ရွက်တယ်အကုန်လုံးကဒီနေ့နိုင်ငံတော်ကိုအုပ်ချုပ်နေတဲ့သမတတွေရောဝန်ကြီးချုပ်တွေရောဒီယဟန်တန်ဃာတော်တွေဒီဗုဒ္ဓဘာသာတွေဗုဒ္ဓဘာသာယဉ်ကျေးမှုသင်တန်းတွေအားလုံးတက်သွားတဲ့ပုဂ္ဂိုလ်ကြီးတွေအဲဒီနိုင်ငံမှာအစိုးရဌာနကိုလို့တို့ရှောက်မယ်ဆိုရင်ဒီဗုဒ္ဓသင်တန်းကလက်မှတ်မပြနိုင်ရင်အဲဒီဌာနမှာအလုပ်ရတာမရဘူးမရဘူးအခုဘုန်းကြီးတို့မြန်မာနိုင်ငံမှာဘုန်းကြီးကျောင်းကလက်မှတ်သွားမပြနဲ့ဘာတော့အောင်ပြောတယ် ဘာမှသုံးမရဘူးဘာမှသုံးမရဘူးဘုရားကအဲ့ဒီဘုန်းကြီးကျောင်းကဒီမှာဘာသာရေးလက်မှတ်ပါအဲ့ဒီဘာသာရေးလက်မှတ်ကုမ္ပဏီတွေကလည်းပဲအခုခင်အားတွေဆိုတာကုမ္ပဏီတွေပေါ်ပါပါတယ်အဲ့ဒီကုမ္ပဏီမှာလည်းပဲလှုပ်သွားကြဒီဗုဒ္ဓဘာသာသင်တန်းကျောင်းကနေပြီးတော့ကျောင်းအတွက်လက်မှတ်အောင်လက်မှတ်ပါအဲ့ဒီအောင်လက်မှတ်နဲ့မှလုပ်ရတယ်အဲ့လောက်ကြောင့်ပြတ်တန်းထားတဲ့အတွက်ကိုယ်ဘာသာရေးကိုမသိမနေရမတက်မနေရဖြစ်သွားတယ်တန်နိုင်ပါလို့ အဲ့တော့တနိုင်ငံလုံးရှိတဲ့လူငယ်လူငယ်တွေကအခုဘာသာရေးကိုအကုန်လုံးဆန်းတယ်ဆိုရင်ဘာသာရေးကြောင့်တော့ပါအဲ့ဒီမှာအဲ့ဒီကလေးတွေအခုဘုန်းကြီးတို့ဒီမြန်မာနိုင်ငံထဲမှာရှိပြီးမိဘတွေကလည်းပဲကလေးတွေကိုသင်တဲ့အခါကျတော့မသင်နဲ့ဘုန်းကြီးကချသွားပြီဆိုရင်တခါလေဘုံဘုံကိုနှုတ်ဆက်ဆရာတော်ကိုနှုတ်ဆက်နှုတ်ဆက်ပြောကလေးကဘာလို့လက်လက်ပြတကယ်လည်းရမ်းပြဒါပဲဘုံမှာကလေးတွေကဒီသံဃာတော်တွေကြွပြီး ဒီကားထွက်သွားပြီဆိုရင်ကျောင်းတစ်ကျောင်းကနေတန်ဃာတော်တွေကြွတယ်သူတို့ကိုဟောပြောတယ်ဟောပြောပြီးထွက်သွားပြီဆိုပြီးတန်းကြည့်ပြီးတော့လက်ဦးလေးတွေချီနေပြီးတော့မှအဲ့ဒီမှာလက်ဦးချီရဲမတ်တရရကလေးကိုညွတ်တယ်ကိုညွတ်ပြီးတော့မှလက်ကလေးတွေထောင်ပြီးလက်ပြဒီတိုင်းတတ်တာဆိုတာမျိုးမလုပ်ဘူးအဲ့လိုရင်ကြီးတယ်ဟိုမှာရင်ကြီးမှုသိချင်တယ်သိနေကနိုင်ငံမှာအဲ့ဒါဘလူကသိထားတာလေဆိုရင်သီရိကမလောကမင်းကြီးရဲ့သားတော်သမီးတော်များသာသနာပြုထားတဲ့နေရာ အခုနောက်ဆုံးအဲ့ဒီသူ့ရဲ့သားဖြစ်တဲ့ကုနာလဆိုတဲ့သားလည်းပဲသာသနာတော်ဝင်ရောက်ပါတယ်အဲ့တော့သူ့မှာဘလူကြံရက်တယ်ဆိုတော့ညီးတော်လေးတွေကြံရက်ညီးတော်လေးတွေကြံရက်ပြီဆိုတော့ဒီသီရိမသောကမင်းကြီးဟာလည်းပဲစက်တော်ရွယ်တော်တော်ရမှာရှင်းနာရှိနေမှသာရတာဖြစ်တော့သားတော်သမီးတော်လေးလည်းရွယ်ရောကဲညီးရောလည်းဒီရွယ်လေးတွေရောက်လာပြီဆိုတော့စက်တော်ရွယ်တော်သီရိမသောကမင်းကြီးကြီးပြီ အသက်ကြီးလာပြီဆိုတဲ့အခါကာလကြတော့အတော်အသင့်တွေဟာမိမိလုပ်ငန်းဆောင်ရွက်နေဟာရတာအကုန်လုံးသိသိရောက်ပတ်တဲ့ပုဂ္ဂိုလ်တွေနဲ့ဟောတာအာနာတွေအပြည့်ဝမပေးရဘူးလားပြေဝပေးရတယ်တက်ကြည့်ပါလေဘာလူမလေးပါပါဆိုတော့ကိုယ်မခံအဲ့ဒါမျိုးတွေဖြစ်လာအသက်ကြီးလာပြီဆိုတဲ့အခါကာလကြလုံနိုင်တော့ဘူးမထနိုင်တော့ဘူးကိုယ်တိုင်မသွားနိုင်တော့ဘူးဆိုတော့ဘယ်သူမှစိတ်မလေးရဘူး အဲ့ဒီမှာဟိုရှိတော့ကကြံနေခဲ့ချိန်ပါတာဝင်မူကြီးမရသိနာမသိဘူးမင်းကြီးကကိုတော့ကဖြစ်ဖြစ်နေနေအင်တန်ကိုတခါလဲပြည့်ညက်ပြီးတော့လောက်တာဆိုတော့ကြောက်ပြီးတော့ဘာသာပြောင်းရဘုရားဘာသာဟန်ဆောင်နေကြရှမနာယူဝါဒယူတဲ့မူကြီးမရသိနာပိတိကလည်းလေဘုရားဘာသာဝင်ဟန်ဆောင်နေကြအခုမင်းကြီးမကြမ်းပါလို့တဲ့ရတဲ့တုံရတော်ကြည့်ပြီးမကြမ်းပါတဲ့ကအဲ့ရပါဘုံဘုံလဲပြီဆိုတဲ့ကကြတော့ အဲဒီမှာသူတို့ကဘုရားဘာသာကြီးမဟုတ်တော့ဘူးသူတို့ယူဝါဒအဲဒီမှာနောင်ခိနာရဲ့မျိုးသက်တွေကိုခိနာဆက်ခံတဲ့ပုဂ္ဂိုလ်ဟာဘူးလဲဆိုတော့သံတတိတွေရှိတော့ဒီညီးလေးတွေရှိတော့တဲ့ခန္ဓာနာကြတော့အဲဒီညီးလေးကိုဒီချိန်ဘာသာဝင်ဖြစ်တဲ့ဘုဒ္ဓမာယာပိဏပတိတွေကစီယုံရတယ်တတိရှိနော်ဝိရယောဂီများသိရှိရမှာကိုသားသမီးကိုမြင်းလေးကိုသူ့ပတ်ဝန်းကျင်မှာဘယ်သူတွေဝင်ရတယ်လဲဆိုတာသိဖို့လိုအပ်တယ် သူ့ရဲ့ပေါင်းသိနေတာဘယ်သူတွေလဲဆိုတာသိဖို့လိုရတယ်။အဲဒါဒီလိုမဟုတ်လို့စစ်ထားလိုက်လို့ရှိရင်ကိုသားသမီးဟာတခြားဘာသာဝင်ဖြစ်သွားတယ်။သူ့ရဲ့အတိုင်းဝင်သူ့ရဲ့ပေါင်းသိနေတဲ့ခါရပါသွားတယ်။အဲဒါကိုဒီကအခုဒီမှာမင်းကြီးကမဖြစ်နိုင်တော့သူ့ရဲ့နိုင်ငံမှာတော့ပြင်သူဟာဒီသာသနာတော်ကြီးမပြောက်ပြအောင်သာသနာတော်ကြီးကြီးပွားအောင်တိုးတက်အောင်ဆိုပြီးတော့ကိုယ်တိုင်ကိုယ်ဌာနသာသနာပြုစေလွတ်တော်မူတယ်။ဒါပေမဲ့ကိုယ့်ရဲ့နိုင်ငံတော်ကြီးမှာ ဒီသာသနာတော်ကြီးအရှိခံရဲ့ပြည်တော်ဒီနိုင်ငံအုပ်ချုပ်မဲ့ကိုယ့်ရဲ့အမွေဆက်ခံမဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကိုရွေးချယ်ခဲ့ရသူရွေးချယ်ခဲ့မိဘူးသူဘက်ကလိုအပ်တာနော်ကိုသူမရွေးချယ်ခဲ့ပြီးတဲ့အတွက်သူမကြမ်းမာတော့ဘူးအဲ့ရကိုဘုံဘုံမဲပြီဆိုတဲ့ခါကျတော့ဒီမြည်တဲ့တခြားဂျိမ့်ပါတော်ဝင်ဖြစ်တဲ့မူကြီးမယသေနာပိရဲ့စီယုံမှုတွေရောက်သွားပြီးတော့မြင်းကြီးအဲ့ရကိုဘုံဘုံလဲပြီး မလုံနိုင်တော့တဲ့ခန္ဓာနာကြတော့အဲ့ဒီမှာမင်းရစိတ်ဓာတ်တွေကြောက်အဲ့ဒီအချိန်မှာအဲ့ဒီသံပတိကိုဝင်းရံနေကြတယ်ပုဂ္ဂိုလ်ကအေရှင်မင်းအရာကိုပြောက်ဖို့ရသရုပ်တင်ရနောက်အေရှင်မင်းတင်လိုက်အေရှင်မင်းဆိုတော့နောက်ဆုံးအချိန်မှာနောက်မင်းပဲဖြစ်ရမှာဆိုတော့အဲ့ဒီမှာဒီအေရှင်မင်းသားကိုခါတဲ့ဘေးကနေဝင်းရံပြီးတော့မြောက်ပြင်ပေးကြတာပေါ့ရှင်မင်းရှင်မင်းရဲ့ဘိုးတော်ကအကုန်ဗန္ဒာရီထဲမှာရှိတာရေကုန်ဘူးတော့ ဟိုကလည်းသူ့ရဲ့ဂရေတရားထူမယ်လို့ဆုံးဖြတ်ထားတာဟာခုလူတန်းတာကဂရေဘလောက်လဲ96ဂရေဆိုတော့၄ဂရေကျန်နေတယ်၄ဂရေကျန်နေတဲ့ခါကျတော့ဒီမှာလောကမင်းကြီးဟာသူ့ကိုလာပြီးတော့ကွဲတော်တယ်တဲ့ကရွှေကွဲနဲ့လာပြီးတဲ့အဲ့ဒီရွှေကွဲကိုသူကွဲတော်တယ်ပြီးတာနဲ့မကုဒါရမအကြောင်းကိုသွားပြီးလူတန်းလိုက်မဟာဝိဟာရအကြောင်းကိုသွားပြီးလူတန်းလိုက်ရွှေကွဲတည်လူတန်းလိုက် ငွေခွဲနဲ့ရွှေခွဲတွေထူထမ်းတဲ့သူတစ်ခါသတင်းကြားတဲ့အခါကျတော့ဒီချင်းမင်းသားကငွေခွဲနဲ့ပွဲတော်တယ်ငွေခွဲနဲ့ပွဲတော်တည်တယ်တော့လေအဲ့ဒီငွေခွဲကိုပွဲတော်တည်ပြီးပြီဆိုရင်တစ်ခါမဟာဝိဟာရကျောင်းတက်ကိုသွားတူလိုက်မကုဒ္ဒရာမှာကျောင်းတက်သွားတူလိုက်တစ်ခါလဲငွေခွဲတွေထူထမ်းဟာအဲ့ဒီလိုလည်းမဖြစ်တော့ပြန်ဘူးဆိုတော့ကြီးခွဲနဲ့တစ်ခါလဲပွဲတော်တယ်တဖြည်းဖြည်းသူ့ရဲ့တန်ဖိုးတွေပါဖြစ်သွားတာလေရော့ရော့ရော့ရော့သွားဟောစာအာနာမရှိတော့ဘူးလေတော်ဝင်ကကြည့်ကြကောင်းတယ်ဘုန်းကြီး ဘုန်းကြီးတို့သိကြည့်လိုက်ရင်အဲ့လိုဖြစ်ဖြစ်သွားနိုင်တယ်လို့ထင်တာပြင်းရင်တော့ပယ်ခံရမှာဒီတိုင်းပဲပယ်ခံရမှာတပည့်မကောင်းရင်သိုးသောကဆိုတဲ့အတိုင်းကိုယ့်ရဲ့ရွေးချယ်မှုမှားခဲ့ရင်တော့မိမိကိုယ်တိုင်မသိခင်မှာဒုက္ခရောက်နိုင်တာမရောက်နိုင်ဘူးရွေးချယ်မှုမှန်ကန်အောင်ရေးမကြည့်ဘူးလားဒါဘုန်းကြီးတို့ဒီမှာနိုင်ငံတော်မှာပဲဖြစ်စေဘုန်းကြီးတို့ဒီမှာစီးပွားရေးလုပ်ငန်းဌာနကြီးတွေမှာပဲဖြစ်စေမိသားစုမှာပဲဖြစ်စေ ကြောင်းတိုက်ကြီးတွေမှာပဲဖြစ်စေရွေးချယ်မှုမှားသွားရင်ဒီကြောင်းတိုက်ကြီးညံညံဖြစ်သေးတယ်ဟုတ်တယ်မလားညံညံကြီးဖြစ်သေးသွားတဲ့ကြောင်းတိုက်ရွေးချယ်မှုမှားကန်နေရင်ဒီဆရာတော်ကြီးဒီပုဂ္ဂိုလ်ကြီးတွေမရှိပေမဲ့လို့လည်းရွေးချယ်မှုမှန်ကန်သွားရင်ခံရည်တည်တတ်ပြီးတော့ကြီးတယ်မတိုးတက်မစီကားပါနဲ့ဒီလိုစီကားတိုးတက်နေမှုလေမဆုတ်ယုတ်နေနဲ့တည်တတ်ပြီးတော့မနေနိုင်ဘူးလားတည်တတ်ပါအဲ့ဒါကိုဒီဟာဒါမှမဟုတ်ဒီမှာရွေးချယ်မှုမှန်ကန်ဖို့ ဟောဒီမှာဒီမှာလောကကြီးကြီးမှာသူဒါကိုရွေးချယ်နေမှားတယ်မှားတဲ့အတွက်ကြောင့်မို့အခုသူအပြင်းပြင်းနဲ့ဟိုကကြီးခွက်တွေကြီးခွက်တွေကတူလိုက်ကြတဲ့အခါကျမြေခွက်တွေနဲ့တခါလဲဝဲတော့ကြရတယ်နောက်ဆုံးမြေခွက်တွေလည်းသူအကုန်လုံးတူလာတယ်သူကနောက်ကသိဂရေတရားကြည့်အောင်ဒီမှာဆိုတော့ဂရေတရားမပြည့်မချင်းအဲ့လိုသူဖြစ်နေတာဆိုတော့နောက်ဆုံးသူ့ရဲ့လက်ထဲမှာဇီဝူတီတစ်ချမ်းပဲပို့တော့တယ်ဇီဝူတီတစ်ချမ်းမရောက်ပါဘူး အဲ့ဒီမှာဒီမှာသောတာမင်းကြီးကမေးမကြီးတို့ဒီနိုင်ငံကဘယ်သူနိုင်ငံလဲရှင်မင်းကြီးနိုင်ငံမှာဗျာဒီနိုင်ငံဘယ်သူပိုင်လဲရှင်မင်းကြီးပိုင်ထားတယ်ဗျာမင်းကြီးတို့ငါ့ကိုအားနာပြီးတော့ပြောနေနေငါပိုင်တာဟောဒီဒီဒီတချမ်းပဲကျန်တော့လေငါရဲ့ပိုင်တာဒါပဲကျန်တော့အဲ့ဒီဒီဒီတချမ်းကိုသွားမဟာဝိဟာရကျောင်းတိုက်ကိုသွားပြီးတော့ လူကြီးသီရမလောကမင်းကြီးရဲ့ပန္နာတော့ဒါဟာနောက်ဆုံးပါပဲဗျာဒါပဲပတ်ဆိုင်မှာတော့သွားပြီးတော့လူကြီးသူကြီးသွားလို့ခိုင်းအဲ့ဒီအချိန်မှာပဲဟိုကဒီအရှင်မင်းသားကိုဒီမင်းကြီးနတ်ရွာမဆန်သေးဘူးနော်ဟိုဘက်ကချိန်ဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကရှင်မင်းကြီးဒီပန္နာတိုက်ဆိုတာမင်းရဲ့အားဖြစ်ပန္နာတိုက်ကိုခိုင်းတာဒီပန္နာတိုက်ကိုရော့မခံနဲ့တကယ်လို့ဟိုကလည်းဂရိတရားပြအောင်သူမှဆိုတော့ အဲ့ဒီဘန္တာရက်ကိုထိမ့်သိမ့်ထားလိုက်တဲ့အခါကျတော့ဘာမှပြုလို့မရတော့အဲ့ဒီမှာပုံပြီးပိုင်ဆိုင်အောင်ဆိုပြီးတော့အဲ့ဒီမှာမင်းအဖြစ်တင်ရောက်ကြတာအဲ့ဒီမှာဒီကဒီဓမ္မတော်ကမင်းကြီးကနိုင်ငံစာလေးကိုဟိုမှာမင်းဖြစ်တင်ရောက်တာအဲ့ဒီတင်ရောက်ပြီးတော့မှဟိုကမကြမီမှာပဲဒီဥဒီတချမ်းကိုလူတန်းပြီးတော့မကြပါဘူးအဲနောက်သူ့ရဲ့ပိုင်ဆိုင်တဲ့ဘန္တာရက်ကိုမပိုင်ဆိုင်တော့မကန်ရတဲ့အတွက်ကြောင့်မြေသူ့ပိုင်ဆိုင်တဲ့ဒီမင်းကြီးရတယ်ပဲဟိုမြေကောင်းတဲ့ဒီဥဒနာမြေအောက်ဒီဥဒနာလည်းတော့ဒီအောင် ဩဇာကပြန့်နှံ့လာတယ်မင်းကြီးကအဲ့တော့ဩဇာကပြန့်နှံ့တဲ့အတွက်ကြောင့်သူဟာရေထဲမှာနေတဲ့သရဝါတွေကလည်းသူ့ကိုခွန်ဆက်တာမင်းကလည်းဘလို့ဒီတကုတ်အာဏာကြီးတယ်လေဆိုတာကြည့်ကောင်းကင်မှာနေတဲ့မြင့်တွေကလည်းဆက်တာအကုန်လုံးကဆက်တာအဲ့ဒီဒီမှာတော့ကမင်းကြီးကသူ့ကိုဘန္တာအခွန်ဆက်တာ အဲ့ဒီလိုကိုယ်သက်တမ်းရတဲ့ပုဂ္ဂိုလ်ဆိုတော့ဩဇာအာဏာကြီးမားတဲ့ခါကဏ္ဍကြတော့ဘယ်သူမှတော်လှန်မှုပြုနိုင်အခုနောက်ဆုံးအေးရကိုဘုံဘုံလေးပြီးတော့အာဇက်တွေကရောအကုန်လုံးဆွေးယူသွားတယ်အဲ့ဒီချိန်ကြတော့မှခါတိုင်းညီးကိုတခါလဲတွေးတိုးပြောက်တိုးပြင့်ပြီးတော့လှုပ်ပြီးတော့တခါလဲမင်းအဖြစ်ရှင်မြောက်ပြီးတော့နန်းတော်သိကြည့်လိုက်အဲ့ဒီချိန်မှာပဲဟိုကလည်းပဲညတော်ဆံသွားဆိုလိုရင်းကတော့ဘုန်းကြီးဒီဒီမှာတော့ကမင်းကြီးကိုဘုန်းကြီးတို့သိထားတယ်ဒုက္ခညာနဲ့အားလုံးပေါ့ဒီမှာတော့ကမင်းကြီးနဲ့ပတ်သက်ပြီးတော့ တရားတွေနာဘူးနေတာသာသနာ့မင်းကြီးလိုပဲသိတာဟုတ်တယ်မလားသာသနာ့ကြီးကိုသူမတူအောင်ရှင်းရောက်ခဲ့တဲ့ပုဂ္ဂိုလ်ကြီးလိုသိတာသို့တော့ဒီမင်းကြီးလက်ရော်ကြတဲ့ကျွန်တော်နောက်ဆုံးဘဝညီကုန်းချုပ်တဲ့ဒါညီကုန်းချုပ်ကောင်းမလားမကောင်းဘူးလားကောင်းသူပြုခဲ့တဲ့သာသနာရှိဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဒီနေ့သာသနာတော်ကြီးကသူ့ကြောင့်နော်တကယ်စဉ်းစားကြည့်ရင်သူ့ကြောင့်သူကိုယ်တိုင်ကိုယ်တိုင်သာသနာ့ကြီးစေလွတ်လို့ဘုန်းကြီးတို့နိုင်ငံကိုရောက်တယ် နိုင်ငံကိုရောက်တဲ့အခါကျတော့ရှင်ဟန်မှစပြီးတော့ဘုန်းကြီးတို့ဒီမှာပကံအားလုံးသာသနာပြုခဲ့တယ်။ဒီနေ့သာသနာတော်ကြီးကမြန်မာနိုင်ငံမှာနေလူလာလို့ဆိုနေတော့ကျေးဇူး။သို့တော့သူ့ရဲ့နိုင်ငံတော်မှာတော့ပြန်သူ့တစ်ဆက်သေးပဲသာသနာတော်ဘုန်းပါပဲ။သူနန်းကစံသွားတာနဲ့ကြိုင်နေတယ်သာသနာတော်အထောက်အဦအားလုံးဖြစ်စီကြတယ်။သူ့ရဲ့ညီဖြစ်တဲ့သံပတိမြင်ကဘေးကနေပြီးတော့ခြံရံနေတဲ့ဂျင်းဘာသာဝင်တွေက အားလုံးကနေပြီးတော့တခါလေမြောက်ပွင့်ပြီးတော့တခါလေသဘောကြီးတဲ့ပုဂ္ဂိုလ်တွေဟောပြောတဲ့ပုဂ္ဂိုလ်တွေလည်းအကုန်လုံးနိုင်ငံတော်ကထွက်ပြေးရအဲဒီမှာနိုင်ငံတော်မှာဘယ်သာသနာတော်မှာဘယ်သူမှမနေနိုင်တော့အဲဒီမှာအိန္ဒိယနိုင်ငံကြီးဒီနေ့သာသနာတော်ပွဲနေတယ်ဆိုတာအဲဒီသံတတိရဲ့လှုပ်ဆောင်ခြင်းလှုပ်ဆောင်ခြင်းတယ်တနည်းအားဖြင့်ပြောရရင်ဘုန်းကြီးတို့သီဓမ္မသောကမြင်းကြီးရဲ့အဲဒီမှာမြင်းကြီးဟိုမိမိရဲ့အမွေဆက်ခံတဲ့ပုဂ္ဂိုလ်ရွေးချယ်မှုမှန်လို့လားမှားလို့လားမှန်လို့ မှားတဲ့အတွက်ကြောင့်သူပြုခဲ့တဲ့သာသနာဟာကြာရှည်စွာတည်ကနာမတည်ဘူးလားသူ့နိုင်ငံမှာသူ့တစ်ဆက်တည်းပဲရှိတယ်သူလည်းနိုင်ရတန်သွားတယ်သူ့နိုင်ငံမှာပြည့်သာသနာအားလုံးကွယ်သွားတယ်အားလုံးသာသနာဖြစ်သွားတယ်အဲဒီမှာသူ့ရဲ့ကြီးတော်ကနေပြီးတော့အကုန်လုံးဖြစ်စီပြသာသနာဆောက်ဦးကြီးဖြစ်စီအကုန်လုံးသာသနာဝန်ထမ်းတွေကိုလည်းပဲအကုန်လုံးလိုက်ဖမ်းကြည့်အကုန်လုံးတတ်ဖြတ်ဆိုတော့အကုန်လုံးနိုင်ငံတော်ကနေထွက်ပြေးပြီးတော့တိတ်ဆောင်သွားကြရတာဒါကြောင့်ဘုန်းကြီးတို့ဒီမှာဒီမှာတော့ကမင်းကြီးရဲ့ သာသနာ့ပြုလုပ်ငန်းတွေရှိတိုင်းမှာသူသာသနာပြုခဲ့တာတွေရှိပြီးတော့အတူယူအားကျစရာကောင်းတယ်လို့သူ့ရဲ့ရွေးချယ်မှုမှားသွားတာလေးတွေရှိပြီးတော့ဘုန်းကြီးတို့များတာလည်းပဲဒီသာရကလေးရှိပြီးတော့နာမိမိတို့ရဲ့သာသနာမိမိတို့ဆောင်ရွက်ခဲ့တဲ့သာသနာမှာနောင်လာနောက်သားဒီသနာတော်ကြီးကိုဆောင်ရွက်လာခဲ့တဲ့နေရာကြီးဌာနကြီးပျက်စီးမသွားရအောင်တိုးတက်နေတိုးတက်အောင်ကြည်တန်တဲ့ကြည်တာဘုန်းကြီးတို့ရွေးချယ်နေဆိုရင် အရွေးချယ်မှန်ကန်ဖို့မလိုအပ်ဘူးလားဓာတိဝါလောကမင်းကြီးတာရကထောက်ပြီးတော့ဘုန်းကြီးတို့တတိထားဖို့ရှင်ကျင်ဖို့လိုအပ်သလားမလိုအပ်ဘူးလားဒါဘုန်းကြီးတို့ကြောင်းတိုက်မှာမဟုတ်ဘူးနော်မိသားစုမှာလည်းမလိုအပ်ဘူးလားလိုအပ်တယ်တော့မိသားစုထဲမှာလည်းမလေးစော်ပြီးမှသွားရင်ဒုက္ခရောက်သွားတယ်ဒုက္ခမှသွားရင်ဒုက္ခရောက်သွားမယ်အဲဒီမှာမိသားစုထဲမှာလည်းလိုအပ်တယ်လုပ်ငန်းဌာနတွေမှာလည်းလိုအပ်တယ်အကုန်လုံးနိုင်ငံတော်မှာရောမလိုအပ်ဘူးလားအကုန်လုံးလိုအပ်တယ် အဲ့တော့တကယ်လို့သာကိုကရွေးချယ်မှားသွားပြီဆိုရင်အလုံးဒုက္ခရောက်သွားမယ်။ဒါကြောင့်ရွေးချယ်မှန်ကန်မှုလေးလိုအပ်တယ်။ဒီကနေ့ဘုန်းကြီးတို့ဒီမှာသောမနာဓမ္မရှင်မင်းဝန်သာသနာရေးတာကြီးရှင်ပြုသီလရှင်ဝန်အတူတော်ပွဲကြီးပြုလုပ်တာသာသနာလောကဟာကုသိုလ်ကြီးပြုလုပ်တာ။ဘာလောကဟာကုသိုလ်လဲ။သာသနာလောကဟာကုသိုလ်။တနည်းအားဖြင့်ပြောရမယ်ဆိုသာသနာပြုကုသိုလ်ဘာကုသိုလ်ပါလိမ့်မလဲ။အေးသာသနာပြုကုသိုလ်ဘုန်းကြီးတို့ဒီမှာ ဘုန်းကြီးရဲ့ဒီမှာတောရိပ်ကံမှာသာသနာမထွန်းကားသေးဘူးမထွန်းကားသေးတဲ့နေရာကိုသာသနာတော်ကြီးထွန်းကားအောင်ယနေ့စပြီးတော့ဘုန်းကြီးတို့ရှင်မင်းဝဓမမိသားစုများအတူလက်တွဲပြီးတော့စွန့်နိုင်တဲ့အတွက်ကတယောက်အားနဲ့မရပါတယ်လေစုပေါင်းအားနဲ့ယူသားရင်အောင်မြင်မှုကမရနိုင်ဘူးလားဒီအဲ့လိုစုပေါင်းအားနဲ့ဘုရားသာသနာ့ကုသိုလ်ကြီးကိုဆောင်ရွက်သွားမယ်ဆိုရင်ဒီဆက်နဲ့ဆက်လက်ပြီးတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးဟာဆိုးရုံမလားကြီးပွားတိုးတက်မလား ဒီအဲ့လိုကြီးပွားဒီနေ့ဘုန်းကြီးနဲ့အတူတကွဒီသောတာနာမှာရှင်မျိုးကိုသာသနာရေးတာရဲ့သာသနာပြုကုသိုလ်တော်ကြီးကိုအတူတကွလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်နိုင်ကြပါသည်။ဒီပါရုဖို့ကြ။ဒီဒီမှာရပါကြ။